ဒါတွေနှလုံးသွင်းဆင်ခြင်နေဖို့တော့မဟုတ်ပါဘူးဒါတွေကသာသိကျမ်းကအရာတယူခွဲထားတာလေဒီနေ့လည်းပဲတယူခွဲတာတွေပါဒီတယူခွဲတာတွေကလည်းမှတ်သားထားရင်ပြည်သူတော့များပါတယ်ပြောကြရင်ပြောရတယ်ဘုရားပြောလို့ရှိရင်လည်းလောလောကူကူနဲ့နားလေဘုရားပြောတာလို့ဆိုနားလေပြီးထားတာကတော့သူကပြည်သူရှိပါတယ် သို့သောတရားထုတ်ရဘယ်နေရာအသုံးပြုဖို့ဆိုတော့အဲဒီလိုတော့နေရာတော့ခြားလာပြီးအသုံးပြုဖို့တော့မဖြစ်ဘူးဒီဥစ္စာတွေကဇာတိလောကဘက်ကပုဂ္ဂိုလ်တွေကဆိုရင်တော့အဲ့ပါတွေပဲသူတို့ကဝိပဿနာတွေအောင်းပင်နေတာဒီလိုပြုခွဲလိုက်နှလုံးသွင်းလိုက်သင်မြင်လိုက်ဒါတွေကသူတို့ဘာဝနာအလုပ်တွေလို့ဆိုဒီလိုပဲယူဆတာကြတယ်ဒီလိုလုံးမှသူတို့ကသဘာဝကြတယ်လို့ရှင်းတယ်။မန္တလေးကတော့ ဝိပါဒနာစာသုဒ္ဓဒေသနာတော်ဒီမှာဟောတဲ့အတိုင်းအားထုတ်ရတာပဲသုဒ္ဓဒေသနာတော်မှာအဓိပဌာန်အစရှိတဲ့သုဒ္ဓဒေသနာတော်မှာသင်ကြားတဲ့တရားတစ်ခုကိုဝိပဿနာရှိရသောအကြောက်ပါကပေါ်လာတဲ့တရားတစ်ခုကိုသင်ကြားရာကိုဝိပဿနာရှိရသင်ကြားရာကိုဝိပဿနာမရှိရင်ကိလေသာဖြစ်တယ်မျက်စိကမြင်တဲ့အခါကာလ မြင်ရတဲ့အသင်ထင်ရှားသွားလို့ရှိရင်အဲ့ဒီအသင်ဝိပဿနာပြုရမယ်အသင်နဲ့တကွာတွဲပြီးတော့ဖြစ်တဲ့ရုပ်တွေအများကြီးဖြစ်သေးတာပေါ့လေအဲ့ဒါတွေလိုက်ပြီးဆင်းရဲနေကြမလိုပါဘူးအဲမြင်ရတဲ့အသင်ရုပ်အဲ့ဒါမရှိမိလို့ရှိရင်ဒီဆင်းရဲကလေးကဓာတ်ပုံရိုက်ထားတယ်လို့ပဲသိခဲဆွဲကြတယ်နောက်ပြန်လေးစဉ်းစားတယ်စဉ်းစားတယ်ဒီရုပ်ပုံလေးပေါ်နေဖြစ်စရာချင်းဖြစ်စရာနေရာချင်းပေါ်တယ် မုန်းစရာဆိုလို့ရှိရင်လည်းမုန်းစရာနေရာချင်းပေါ်တဲ့ညွန်စရာဆိုလို့ရှိရင်လည်းညွန်စရာအနေနဲ့ပေါ်နေတာပဲမပေါ်ပါနဲ့ဆိုလို့မရဘူးပေါ်တာပဲအဲဒီလိုပေါ်တော့ချစ်စရာဆိုလို့ရှိရင်ချစ်ခင်နှစ်သက်တတ်မဲ့ပါရတဲ့သာကဖြစ်တယ်မုန်းစရာဆိုတော့လည်းဒေါသဖြစ်တယ်သာမန်အာယုဆိုတော့လည်းပဲမောဟဖြစ်တယ်လောဘဒေါသမောဟသုံးခုတစ်ခုခုဖြစ်အဲဒီလောဘဒေါသမောဟတွေမဖြစ်အောင်လို့မြင်ကြိုက်ကတည်းက မြင်ရတဲ့အစင်းကလေးကိုရှုလိုက်ရတာဒီမှာဖြစ်ပေါ်လာတဲ့သဘောကလေးရှုလိုက်ရသဘောလေးရှုလို့နိုင်လာတဲ့အခါကျတော့အဲ့ဒီမြင်ရတဲ့အစင်းရုပ်ကလေးဟာပေါ်ပြီးပြောက်သွားတဲ့သဘောမမြဲတဲ့သဘောနဲ့သိတာအိဋ္ဌသဘောရှင်းတာပေါ်ပြီးပြောက်သွားပေါ်ပြီးပြောက်သွားမမြဲဘူးမမြဲတဲ့တရားတွေပဲသဘောကျအဲ့ဒီမြင်ရတဲ့အစင်းလေးမမြဲသလိုပဲဒီပြင်ဟာတွေလည်းဒီလိုပဲဒီလောကလုံးကအကုန်လုံး တွေ့ရကြုံရသိရတာတွေဟာဒီလိုဖြစ်ဒီလိုဖြစ်မမြဲတဲ့တရားကြီးတွေပဲဒီလိုအနုမာနညာနဲ့ဖြစ်တယ်အဲဒါဝိပဿနာညာနေပဲဖြစ်တယ်ဒီလိုဖြစ်တာအဲဒီမှာကဏ္ဍသိကြရတဲ့ရုပ်ပေါင်းဘလောက်ဆလာပေါင်းဘလောက်ဒီလိုတော့တွေ့လို့တော့မဖြစ်ဘူးအဲဒါမြညာကနေပြီးတော့အနိစ္စထင်သွားကုန်အနိစ္စထင်တော့ဒုက္ခထင်တယ်ဒုက္ခထင်တော့အနတ္တလည်းထင်တာပဲအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးလုံးထင်သွားအဲဒါအသင်းထင်ကြတဲ့အခါ အစင်းမဟုတ်ဘဲနဲ့မျက်စိထင်ရှားတာလည်းရှိတယ်မျက်စိကြည်ပါလေးထင်ရှားတော့တော့အဲ့ဒါလည်းပဲကုသနာငါဆိုတော့နှိမ့်သက်သာယာမှုဖြစ်တာပါပဲမြင်မှုသိမှုမြင်သိတဲ့နာတရားထင်ရှားတာလည်းရှိတယ်အဲ့ဒါလည်းပဲကုသနာငါဆိုတော့နှိမ့်သက်သာယာမှုဖြစ်တာပဲအဲ့ဒါဝိပဿနာရှုလို့သမာဓိညာရင်းလာတဲ့အခါကျတော့အဲ့ဒီမျက်စိကြည်ပါလေးရောမြင်သိတာရော ဒုက္ခိတာနဲ့သူဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်တာမမြဲတဲ့တရားတွေပဲလို့သဘောကျတာအိဋ္ဌညာဖြစ်လာဒုက္ခအနတ္တညာလေးလည်းဖြစ်တယ်အဲဒီတော့ကိလေသာမရှိရတော့မြင်မှုနဲ့စပြီးကိလေသာမရှိဘူးတို့သူကြားကြားရမှာလည်းပဲအပန်းထင်ရှားတာရှိတယ်နားနားကြည်နေမှုနဲ့ဒီကိုယ်လုံးရုပ်ထင်ရှားတာရှိတယ်ကြားသိမှုထင်ရှားတာရှိတယ်အဲ့ဒါတွေရှိရတယ်မရှိလို့ရှိရင်လောဘဒေါသမောဟတစ်ခုခုဖြစ် ကြောင်းညွှန်တဲ့ကာလအဖြစ်တယ်အဲဒီလိုကိလေသာတွေမရှိရအောင်လို့ကြားတိုင်းကြားတိုင်းလိုက်ပြီးတော့ရှုရတယ်အနန္တနဲ့လိုက်ပြီးတော့ရှုရတယ်အရာသာစသည်တဲ့ခါကာလလည်းစသည်တဲ့စသည်တဲ့ရှုရတယ်တွေးကြည့်တဲ့ခါကာလအတွေးအထိကိုရှုရတယ်သိကုသဉာဏ်စီတဲ့ခါကာလလည်းအဲဒီပေါ်လာတဲ့အာယုံဖြစ်ဖြစ်သိကုစဉ်းစားဉာဏ်စီမှုဖြစ်ဖြစ်သင်ကြားရာကိုရှုရတယ်ဒါကသုတ္တမီအားဖြင့်ဝိပဿနာရှုပုံမှာဒီတိုင်းမှာပဲ တိုင်းရှုမှသူကသဘာဝကျတယ်မရှုလို့ရှင်းကိလေသာဖြစ်တဲ့ရှုရင်ကိလေသာငြိမ့်နေတာတဲ့အခုဒီမှာသရုပ်ခွဲပြောနေတာတော့ဒါအဘိဓမ္မာနည်းရေဒါရီစာပေကျမ်းကဘုဒ္ဓရနည်းတွေဒါပဲမဲ့လို့ဒီဘုဒ္ဓရနည်းကလည်းပဲမှားသားလေးလာထိုင်ရင်ကောင်းတယ်မှားသားလေးလာတော့မှားသားလေးလာမှဘုဒ္ဓရမရှိဘူးဆိုပညာတဲ့အရှင်ရှင်လေးဟိုအဲ့ဒါတွေတော့စုံမယ် ဒါတဲ့အသေးစိတ်တော့မရှိဘူးဘယ်သူမှတည်းမစိတ်နိုင်ဘူးဒါသူကအကုန်လုံးစိတ်ရုပ်တစ်ခုတစ်ခုဖြစ်တယ်ဆိုလို့ရှိရင်ရုပ်ပေါင်းအနည်းဆုံး7ခုပေါင်းပြီးတော့ဖြစ်တယ်။ဒါအထကလာအထကကလာရုပ်ခေါ်တယ်အထကလာသုဒ္ဓအထကကလာသုဒ္ဓကတက်တက်ပဲဒီညနဲ့မရောသေးဘူး။ဒါနဲ့နည်းပြီးတော့ရုပ်ပေါင်း7ခုနဲ့နည်းပြီးတော့ဖြစ်တာရလို့မရှိဘူးရုပ်ပေါင်း7ခုစုပြီးတော့ဖြစ်တယ်။အဲ့ဒါတွေကဘာတွေတော့ဆိုလို့ရှိရင် သာဝေကျမ်းကလိလာထားတဲ့ပုဂ္ဂိုလ်တွေတော့နှုတ်တဲ့နေပါတယ်ပတိအာဝတိဇောဝါယောဓာကြီး၄ပါးဝနာကနာရသဩဇာဥပါရယုက၄ပါးပေါင်း၈ပါးပဲအဲ့ဒါဝတိကဗမာလိုတွေမှာပြီးထားတယ်သင်္နရတာဘုတ်လေးပြဩဇာထကလာတဲ့ဟောအသင်အသင်ဆိုတာမျက်စိနဲ့မြင်ကောင်းတဲ့ရုပ်ပေါ့အဲ့ဒါဝနာပါဠိလိုဝနာခေါ်တယ်အနာနဲ့ကာဏပါဠိလိုကာဏလို့ခေါ်တယ် အရာတာတဲ့ပါဠိလိုလည်းအရဟတာပါပဲဒါတော့ဒီပဲပြီးတော့နောက်ဆုံးကဩဇာတဲ့အဲဒါလည်းပါဠိလိုလည်းဩဇာပါပဲအာဟာရအာဟာရယုနောက်ပုတ်လေးရာဆိုတာကတော့ဒီနေ့ကတရင်တော့ပါသွားပြီပုတ်လေးရာအဲပုတ်လေးရာဒီနေ့ကဒီနေ့ကသံဖို့ထဲမှာပါတယ်ဒီနေ့ကသံဖို့ထဲမှာယူလာတယ်ဒါလေးပြန်ညွှန်း ပုတ်သေးရာသတိအာဘောတိသောဝါယောမဟာဘုတ်လေးပါတဲ့ဒီမှာဟိုတနေ့ကသံဘုတ်ထဲမှာအဲ့ဒီဥစ္စာဘုတ်လေးကြအရိယာဘောတိသောဝါယောဆိုတဲ့မဟာဘုတ်လေးပါပေါင်းရင်7ပါးရှိတယ်မဟာဘုတ်က4ပါးအစင်းအနအရသာဩဇာဇာ၄ပါးပေါင်း7ပါးအဲ့ဒီရုပ်7ပါးဟာတွဲပြီးတော့ဖြစ်တယ် ဘယ်လောက်သေးဘယ်လောက်သေးသိမ့်နဲ့ရုပ်စုဝေးပဲဖြစ်ဖြစ်ဒီတစ်ခုကတော့ပါလာပဲရုပ်တစ်ခုတည်းမဖြစ်နိုင်ဘူးနှစ်ခုမဖြစ်နိုင်ဘူးသုံးခုလေးခုလည်းမဖြစ်နိုင်ဘူးငါးခု၆ခုလည်းမဖြစ်နိုင်ဘူးခုနှစ်ခုလည်းမဖြစ်နိုင်ဘူးရုပ်စစ်ခုဒီရုပ်စစ်ခုတော့ပေါင်းပေါင်းရင်ပေါင်းစုရင်ဒီရုပ်စစ်ခုပေါင်းပြီးမှဖြစ်အခုပရမဏုယမနာသေးမွားတဲ့ယူလေးဖြစ်စေကမူဒီရုပ်စစ်ခုတော့ပါလာပဲသာဓမ္မဒီရုပ်စစ်ခုတော့မကပါဘူး ဒီကလပ်တွေအစဉ်စဉ်တခါတည်းအနည်းဆုံး49ခုလောက်ရှိတယ်သူကဥပတိနဲ့ဥပတိနဲ့သွားနေတာလေအဲဒီခဏအခိုက်တာအားဖြင့်49ခုလောက်ဒီလိုသက္ကလယုတ်တွေပေါင်းစုပြီးတော့ပြည့်နေတယ်အဲဒီပရမာဏုညုဆိုတဲ့ဒေသိတွေမှာအဲဒါကြောင့်ဒီဟာလေးသမှုဝေးစောင်းထားမယ်သံသာမတင်မှုတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းတော့ဆိုရင်တော့ဟန်ကြပါဘူးသာတင်မှုတဲ့ပုဂ္ဂိုလ်တွေတော့လည်းပဲသူဟာဟော နှုတ်တဲ့ရတယ်တော့စိတ်ကြောင်းမထူလာဘူးပေါ့သင်္နရတာဘုံလေးပြဩဇာထသလားတဲ့ဆိုရမယ်သင်္နရတာဘုံလေးပြဩဇာထသလားသင်္နရတာဘုံလေးပြဩဇာထသလား ယ်တွေကတတ္တဝါရဲ့ကိုယ်တွေကမဟုတ်တဲ့အပြင်ဘက်ကရုပ်တင်မှမများအဲဒီအသက္ကလရုပ်တွေပဲဘုရားသာသနာလောကကဟောကြားထားတဲ့အတိုင်းဆိုရင်ဒီရုပ်ကြီးတွေပဲသိသိရုံမရှိဘူးဒီရုပ်တွေမှာတော့အာပထဝီဓာတ်ကဒီကြည်ကြပေါ့လောက်ရှိတယ်ဒီသောကဘယ်လောက်ရှိတယ်ဝါယောကဘယ်လောက်ရှိဒီပါရီအပိုင်းခြားတွေတော့ရှိတာပေါ့ဒီတစ်ခုကလုံးနေတစ်ခုကနဲနေပြီးတော့ရုပ်တစ်ခုနဲ့တစ်ခုနဲ့တော့မတူဘူး တစ်မျိုးနဲ့တစ်မျိုးနဲ့ကွဲပြားပြီးတော့နေပါတယ်အဲဩဇာကဘယ်လောက်များနေတယ်ဩဇာလည်းဩဇာမျိုးမျိုးရှိမှာပေါ့သူကလည်းတစ်မျိုးလည်းမဟုတ်ပေဘူးအဲဒါကြောင့်သားနဲ့ကြားနဲ့အရသာချင်းမတူဘူးအဲဒါအရသာရုပ်ကွဲနေတယ်လို့အဲသက္ကလတော့သက္ကလပဲမိယုံနဲ့ရေယုံ မိလည်းပဲမိစုဝေးတဲ့မှာလည်းသက္ကလယုတ်တွေအများကြီးစုပေါင်းပြီးတော့ဖြစ်နေတာရေစုဝေးတဲ့မှာလည်းရေထဲမှာလည်းသက္ကလယုတ်တွေဖြစ်နေတာအာမန်နဲ့မိနဲ့ရေနဲ့တော့သဘောချင်းတော့မတူဘူးတစ်မျိုးစီဖြစ်နေအာသူကတေဇောရလွန်ကဲထက်မြက်တာနဲ့နှုတ်နေတာနဲ့ဒါကြီးကွာနေတာပေါ့အဲဒီတော့အဲဒီမှာပထဝီဓာတ်အတိုင်းအဆတွေ အာဘောဓတို့ဒီဇောဓဝါယောဓတို့အတိုင်းစတွေဝဏအစင်းရဲ့အတိုင်းစတွေကာနာရာသသူတို့ရဲ့အတိုင်းစတွေဩဇာရဲ့အတိုင်းစတွေအဲ့ဒီအတိုင်းစတွေကွာနေတော့ရုပ်တစ်ခုနဲ့တစ်ခုနဲ့တော့မတူဒါပေမဲ့လို့ပတ္တုကြစစ်ဆဲကြည့်တယ်လို့ရှင်တော့ဒီကျင်မျိုးပဲတဲ့ဘယ်မှာသံသကြည့်ကြည့်ပထဝီထဲမှာလည်းသဘောကရှိတာပဲ ကြီးပဲဖြစ်ဖြစ်၊တုံးတိုင်ပဲဖြစ်ဖြစ်၊သစ်ပင်ပဲဖြစ်ဖြစ်၊ကြောက်ခဲအုပ်ခဲပဲဖြစ်ဖြစ်လေရုပ်ထဲမှာပဲဖြစ်ဖြစ်၊ရေရုပ်ထဲမှာပဲဖြစ်ဖြစ်၊မိရုပ်ထဲမှာပဲဖြစ်ဖြစ်အဲ့ဒီထဲမှာပထဝီထဲမှာတဲ့သဘောရှိရေကြီးတုံးတိုင်တွေထဲမှာတဲ့သဘောကတော့သင်ကြားလေထဲဘယ်နဲ့လုပ်ပြီးတော့ထဲမှာတဲ့သဘောရှိမလဲလို့ဘယ်လိုစဉ်းစားကြည့်ရှိတာလေလေတွေလည်းပဲသူ့ဥစ္စာ ဒါကြောင့်လေချင်းလေချင်းနဲ့တိုက်တာပဲတခါတခါလေချင်းလေချင်းတိုက်ပြီးတော့အပန်းနေကြီးလာအခုလေတွေပြည့်ပြီးတော့နေတဲ့အင်းလည်းပြင်ရထဲမှာထိုက်လို့ရှိရင်ဝီဝီဝီဝီနဲ့နေတယ်လို့အဲ့ဒါထဲမှာလည်းရုပ်တွေသွားတိုက်တာအချိန်ချိန်နဲ့ဒုတ်ထဲကပါဝပထူရနဲ့ အဲဒီဟင်းနေမြင်ကပြည့်ပြီးတော့နေတဲ့လေတွေကပထူဒနဲ့ပထူချင်းပထူချင်းတိုက်တော့အသာမီးတာသူကကြီးရဲ့သူကောင်းနေနေပါလေဒုံညာနေပါလေတွတ်တော့လေဆိုင်ခဲကြီးတွေအမှန်တိုက်တယ်ဆိုတာကိုတိုက်တာမှမီးပွင့်အောင်ကိုတိုက်တယ်ဆိုတာကိုသူကအဲ့ဒါမှပထူယူပထူကနေပြီးတော့တိုက်ခိုက်ပြီးတော့မီးတွေတော့ပွင့်တယ်အဲဒါတော့နေရာတိုင်းမှာရှိတယ်ဆိုတာညီညာနာနဲ့အားနေတာနဲ့အားများတာတော့ပဲပွားတယ် ဗာလုံးတန်ငယ်တွေမှာဆိုလို့ရှိရင်ပထဝီဓာတ်တွေထဲမှာတဲ့ဘောတွေအာကြီးတယ်။အဲဒီလေထဲမှာဆိုရင်တော့အကိုးကိုလေးတွေလေထဲမှာဆိုပထဝီဓာတ်ကပြော့တယ်။အာဘောအရေဓာတ်အရေဓာတ်ဆိုတာလည်းပဲဒီလိုပဲနေရာတကာမှာရှိတယ်။အဲရေထဲသစ်ပင်တို့ဘာလို့သိုးနေတဲ့နေရာတွေတော့အာဘောဓာတ်ရှိတယ်ဆိုသင်ကြားလေထဲဘယ်နဲ့လို့ရှိမလဲလို့စဉ်းစားကြည့်ရစီတယ်။အဲဒါလည်းပဲ အခုမိုးတွေပါလေကြာတာအဲ့ဒီလိုဒီကုန်းငွေတွေကနေအကြီးဖြစ်ပြီးကြာလာတာပဲသူ့လည်းကြီးရရှိတယ်ကြီးတာပါပဲမီးရဲကောဆိုမီးရဲလည်းပဲအဲ့ဒီကမီးကနေပြီးကုန်းငွေတွေဖြစ်ပြီးတော့ကောင်းငင်ရောက်ပြီးတစ်ခါပြန်ပြီးအကြီးပြောပြီးကြာလာတာပဲကြီးရရှိတယ်သူကနေရာတကာမှာကြီးပသူအာဘောသေးသောအဲအပူအပူအငွေ့တာတဲ့ဒါကတော့အပူအေးနေရာတကာမှာရှိတယ်သင်ကြားပါရဲ့သူကတော့အပူနဲ့အေးစာတစ်ခုခုတော့ရှိတာ ိမ်မွေ့နေတာတော့ပဲသူတယ်နေရာတကာမှာရှိဝါယောဓာတောင်းတင်းထောက်ကံကလည်းနေရာတကာမှာရှိတာပဲသုံးတိုင်ကြောက်ခဲနေကြီးခဲတွေမှာလည်းတောင်းတင်းထောက်ကံမှာရှိတယ်သေပေသေးရွက်တွေယုတ်တိတွေမှာလည်းတောင်းတင်းထောက်ကံမှာရှိတယ်ရေထဲမှာလည်းတောင်းတင်းထောက်ကံနဲ့ယုတ်ရှိတာပဲအထက်အထက်ကရေတွေအောက်ကိုပြိမကြရအောင်ကနေပြီးတော့ကန်ထားတဲ့ရေတွေရှိတာပဲ လေထဲမှာလည်းပဲဒီလိုပဲလေမှာလည်းပဲအချက်ကလေအောက်ကလေလေတဲ့အနုအနုအကျမ်းတဲ့အနုတွေရှိတယ်သူကလေတဲ့လေယုံနဲ့ပေါ့တဲ့လေယုံနဲ့သူကလေညာနဲ့တော့မှပြီးတာလေလေညာမြေပြင်သားရှိတဲ့လေတွေကလေတဲ့ယုတ်တွေကိုကောင်းငင်တဲ့သွားပြီဆိုလို့ရှိရင်လူကိုယ်တွေကလေတဲ့လေတွေကစားတဲ့နာကတော့ဘယ်ကတည်းသိထွက်တာလဲဟိုကောင်းငါဆင်းလာကြလို့ရှိရင်လည်းပဲ ကိုယ်ထဲကပေါ်တဲ့လေတွေကထွက်သွားတော့တယ်ကိုယ်ထဲမှာလေတွေဒီမှာကလေးတဲ့လေတွေစိတ်ပြီးတော့ဝင်လာကြတာကနားတယ်ဂလုတ်ကလည်းအနာဒုက္ခပေးတယ်သူကလူသာမဟုတ်ဘူးပေါင်နေတွေကမှင်နေတော့မှသူထွက်ဆက်သေးတာပဲလူသာအဲဒီမှာတောင်းနေထောက်ကန်တဲ့သဘောတွေနေရာတကာမှာရှိတယ်ပြီးတော့မြင်ရတဲ့အစင်းနဲ့အစင်းရုပ်ဆိုတာဒါကလည်းနေရာတကာမှာရှိတာပဲလေထဲမှာမမြင်နိုင်ဘူးဒါက လူတို့မျက်စိကညနေလို့မမြင်လားမြင်နိုင်တဲ့မြင်နိုင်လောက်အောင်ကောင်းတဲ့ပသာရယုံနဲ့ဆိုရင်ဒါမြင်ရမှာပဲဒီထဲကယုတ်ကလည်းမြင်ရမှာဥစ္စာတွေအဲနေရာတကာမှာသူကလည်းမြင်နိုင်တော့မြင်နိုင်တဲ့သဘောအသိရှိတယ်အနလည်းဒီလိုပဲနေရာတကာမှာရှိတယ်ဒါပဲမဲ့လို့လူတွေနှောင်းတဲ့တော့ကိုတချို့တချို့နေရာတွေမှာအနကြာလို့မရဘူးအဲပိမွေ့ရှိတော့ရှိနေလားအရသာကလည်းဒီတိုင်းပဲအဲဒီတော့ ရုပ်ကလေးတဟုံးဆိုလို့ရှိရင်ဖြင့်ဒီတာရှိခုပါသည်အပြင်ဘက်ပုဂ္ဂိုလ်တ attva မဟုတ်တဲ့ရိုးထုတွေမှာဆိုရင်သေးသေးကြီးကြီးတွေသက္ကလာယုတ်တွေပေါင်းစုပြီးတော့ပြည့်နေတာပဲအခုဥပ္ပုံကြီးများဥခဲလေးတွေတစ်ခဲစီတစ်ခဲစီစုပြီးတော့ဟိုဟာဥခဲကြီးအများကြီးကစုပြီးတော့ဥပ္ပုံကြီးပြည့်နေသလိုပဲအဲဒီရုပ်တုံးရုပ်ခဲတွေဟူသည်များဟာ အဆိုင်ခဲနဲ့ရှိနေတာဖြစ်အဆိုင်ခဲနဲ့မဟုတ်တဲ့ရေတို့လေတို့ပဲဖြစ်ဖြစ်အဲဒီအထကလာယုတ်စိကုအပေါင်းနေပဲတဲ့ဒါဒါတော့နားလည်ထားမယ်လားနားဟန်ကြပါလေဘယ်လောက်ဆိုရင်တော့တော်တော်ညာကြသွားတယ်သင်္နရတာဘုတ်လေးရဩဇာသကလာတဲ့သင်ရဲ့အနရဲ့ရတာရဲ့ဩဇာရဲ့ဒါကဥပါရိဏဥပါရာယုတ်လို့ခေါ်တယ်ဥပါရာယုတ်ငါဘုတ်လေးပါးကိုမိဖြစ်တဲ့ယုတ်အသေးစားလေးတွေပေါ့ ပုံလေးရာကပထဝီအဘောတေဇောဝါရဟိုဒီနေ့ကသမှုထဲမှာပါအဲနားတော့လည်းပဲနားလည်နေကြမှာဘုံလုံးကြနေပါလိမ့်မယ်အဲဒီသက္ကလာယုသိကူရဒါလေးတော့နားလည်ထားမှနေကြတယ်အဲဆိုသားမအောင်တော့သင်္နရတာဘုံလေးရာဩဇာသက္ကလာ သက်ရှင်အသက်ရှိရုပ်မဟုတ်လို့ရှိရင်အသက်မဲ့ရုပ်တွေပေါ့အဝိညာဏကခေါ်တယ်ဝိညာဉ်သိဝိညာဉ်မရှိတဲ့ရုပ်တွေမှန်တယ်မြတ်ခြေသေးသေးကြီးကြီးအဲ့ဒီအထကလာရုပ်တွေပေါင်းစုပြီးဖြစ်နေတာ သာကလာယုတ်တေဝတုကြီးရင်ကြီးသလောက်ဒီကလတ်တွေအများကြီးပေါ့အများကြီးပဲနာစီလေးတစ်စီးဆိုလို့ရှိရင်ဒီလိုသာကလတ်တွေဟာမရင်မတွက်နိုင်အောင်အများကြီးပါပဲဒီလောက်ကဒါတော့မကြီးစီတစ်စီးဆိုတော့ကိုပို့ပြီးတော့များလာမှာပေါ့ဒီကများလာတယ်ကြောက်ခဲလုံးတစ်လုံးဆိုရင်လည်းအများကြီးဖြစ်လာတယ်အဲဒီတော့ အတေဝတ္ထုကြည့်ရင်ကြီးသလားပါအထကလယုတ်တွေများစွာစုပေါင်းပြီးတော့ဖြစ်စုပေါင်းဖြစ်နေလို့ခွဲလိုက်စိတ်လိုက်လို့ရတာစုပေါင်းမှုပဲနဲ့ဇလုံးနဲ့တစ်ခဲတည်းကိုတခုတည်းကိုတခုတခုဒီတော့တိုင်ခဲဖြစ်နေကြလို့ရှိရင်တော့ခွဲလို့ရမှာမဟုတ်ဘူးအခုတော့ယုတ်ကလတွေများစွာစုပေါင်းပြီးတော့ထားတာဖြစ်တဲ့တဲ့အဲ့ဒါကိုစိတ်စိတ်မှမှလုပ်လို့ရတယ်ရှင်းရှင်းလိုက်ရင်မှုန်လေးတွေဖြစ်ပြီးတမှုန်တမှုန်ကြီးဖြစ်သွားတယ် မျက်စိနဲ့မမြင်တဲ့နောက်တည်တဲ့အောင်မှုံလေးတွေဖြစ်ပြီးတော့ပွဲရပြီးတော့သွားနိုင်တယ်အဲအဲဒီအမှုံလေးတွေထဲမှာလည်းပဲသူ့တဲ့သူ့ရဲ့သေးပြီးတကလားခွဲစိတ်နိုင်နေတာပဲပရမဏုညူရောက်ခွဲလို့ရတယ်လို့ဆိုတာကိုသူကပရမဏုညူတဲ့တော့ခွဲလို့မရဘူးခွဲလို့မရပါပဲအဲဒီထဲမှာလည်းသက္ကရာယုတ်ကြီးအများကြီးရှိသေးတာပဲသက္ကရာယုတ်အဲဒါကြောင့်အာဝိညာဏကသဲမဲ့ဖြစ်တဲ့ စိတ်ဝိညာဉ်မဲ့ဖြစ်တဲ့သာနာမှာဗိဓာသာနာမှာရုပ်ဟုသမျှဟာအထာကလယုတ်ပေါင်းမယ်လို့မှတ်ရမယ်။သူအပန်ကြီးတဲ့ခါကျတော့အပန်အပန်ထည့်ပြီးတော့နဝကလနောက်ဆုံးမှာသူကတော့ဟိုအတွေ့အကြုံနဲ့လို့သူနောက်နားမှာထားတယ်။အဲအပန်ကြီးတဲ့ခါအပန်နှင်းတဲ့ကွာ၉ခုသားပဲ။အပန်မကြီးတဲ့ရုပ်ဆိုလို့ရှိရင်အထာကလကြီးတဲ့ပဲ။ဗန်ကြီးတဲ့ခါတာမာထည့်ပြီးတော့နဝကလ၉ခု၉ခုပေါက်ပြီးတော့ဖြစ်တယ်။အဲဒုတိယ အသက်နှင်းတကွာထိုအထနဝယုတ်ကလာအဲဒီအထကလာယုတ်အသက်ယုတ်ဆိုတာရှိတယ်ဟိုတနည်းပါခဲ့ပြီဇီဝိဇီဝိတိန်တွေဇီဝိကယုတ်လို့ခေါ်တယ်ကာမဇယုတ်တွေကကြောင့်ဖြစ်တဲ့ယုတ်တွေအစဉ်စဉ်သက်ကဆက်ကဖြစ်ခြင်းအကြောင်းအားပေးရတဲ့ယုတ်ကိုဇီဝိတယုတ်အသက်ယုတ်လို့ခေါ်ပါတယ်သူလည်းပဲဖြစ်ပြနေတာပါပဲသင်္သာဝရတိနေကောင်းတော့မဟုတ်ဘူး အဲတိုက်တာအပြင်ဖြစ်ပြီးပြည့်နေတာပဲဥပဒေတွေနဲ့ပြည့်ပြည့်နေတဲ့တရားပါပဲအဲဒီအသက်ယုံနဲ့တကွသိုးအထခုနကပြောခဲ့တဲ့အထကလယုတ်ပါသာကလောက်တဲ့ပါတယ်ရှစ်ခုလို့ဆိုလိုပါတယ်ဟိုဟိုကလာနဲ့ပေါင်းမှမဟုတ်ပါဘူးအဲဒီတည်းကပါတယ်ရှစ်ခုရုပ်ရှစ်ခုနဲ့အသက်ရုပ်ဇီဝိတရုပ်နဲ့တွဲလိုက်လို့ရှိရင်တွဲပြီးဖြစ်တာကဇီဝိတနဝကကလာယုတ်ခေါ်တယ်နဝကလာယုတ်နောက်ကသူ့နာမည်လေးဇီဝိတနဝကကလာလို့ခေါ်တယ် ဆိုင်ပါလေးဆိုရအောင်လေအသက်နှင်းတကွာသုဝထနဝယုတ်ကလာအသက်နှင်းတကွာသုဝထနဝယုတ်ကလာ ထခုနကရှိခုအထွေအဘောဒေဇောဝါရောစတကြီး၄ပါးငါးဘုံ၄ပါးဝဏကနာရတဩဇာဆိုတဲ့ဥပါဒယုတ်၄ပါးအဲဒီရုပ်จิตခုအပေါင်းအဲဒီရုပ်จิตခုနဲ့အသက်နဲ့အသက်ယုတ်နဲ့တွဲပြီးတော့ရုပ်ကိုယ်ကိုအပေါင်းဖြစ်တာလည်းရှိတယ်အဲဒါကတော့အသက်ရှိပုဂ္ဂိုလ်သာနာမှာမှဖြစ်တယ်အသက်ရှိပုဂ္ဂိုလ်သာနာသူ့ဒီယုတ်ရှိလို့ပဲဒီဇီဝိတယုတ်ရှိလို့ပဲအသက်ရှိတယ်လို့ခေါ်ရတာ သက်ရှင်နေတယ်ဆိုတော့ဒီဝိဒဇီဝိဒယုရှိနေရင်သက်ရှင်နေတာပဲဒီဇီဝိဒယုပြက်သွားတဲ့အခါသေးတာပဲအဲ့ဒါသက်ယုံလေးနဲ့ယုတ်ကိုကူတဲ့ကိုကူအပေါင်းစုဖြစ်တယ်အဲ့ဒါသအထကလာမဟုတ်ဘူးဒါနဝကလာကိုကူကလာပေါ့လေအထကရှိခုကိုနဝကကိုကူအာယုတ်ကိုကူအပေါင်းကလာတခုအဲ့ဒီလိုကလာတရား ယမကြီးရဲ့တဏ္ဍာမှာဆိုရင်ယမကြီးရဲ့အထေကိုကြီးဖြစ်နေတာအဲဒီဇိဝိတနဝကကလတ်တွေပဲပုဂ္ဂလတ်တွေစုပေါင်းပြီးတော့ဇမယုတ်တဏ္ဍာကြီးဖြစ်နေတာဇမရဲ့ကောင်းရဲ့ကိုယ်ရဲ့လက်ရဲ့ခြေရဲ့ဘုံတဏ္ဍာကြီးနဲ့လည်းမဟုတ်ဇမမှာ သာတိကျမ်းဂန်တွေကဆိုတာတဲ့ဆိုသူကဂါဟုနဲ့သုံးပါဟုတော်ရှိတယ်ဆိုတာကိုကြီးကြီးပဲတရက်လည်းကြီးတာရှိတာပဲအကြီးကြီးပါပဲအမှန်တန်ကြီးတဲ့ကိုယ်ကာယကြီးအဲဒီလောက်ကြီးတဲ့ကိုယ်ကာယကြီးတဲ့မှာနဝကကလတွေဘယ်လောက်များမလဲဆိုတော့ဘယ်ပြောလို့မြင်နိုင်မှာတော့နှာစီလေးတစ်စီတဲ့တောင်မှဒီကလာပေါင်းဟာအဲတိမ့်တန်းများစွာတော့မြင်မတတ်နဲ့အများကြီးရှိနေတာပဲအဲတော့ဇမရဲ့တဏ္ဍာမှာရှိတဲ့နဝကကလ ကုန်းမှုပေါင်းယုတ်ကလတွေအများကြီးပေါ့ဗြဟ္မသဏ္ဍာန်လူသဏ္ဍာန်မှာလည်းပဲဒီယုတ်တွေပါတယ်တော့ကြတော့လူသဏ္ဍာန်ဟာတော့သတိယုတ်တွေနဲ့ရောနေလို့လို့အဲဒီယုတ်တွေကရှိတယ်ဗြဟ္မသဏ္ဍာန်မှာတော့ဒီဇီဝတနောကကလယုတ်ကပဲအထေကိုကြီးဖြစ်ပြီးတော့ဗြဟ္မကောင်ကြီးဖြစ်လူသဏ္ဍာန်တော့သတိယုတ်တွေကရှိတယ်ကာယကာယရတကတော့ဘာဝရတကတော့သတိယုတ်တွေကလည်းရှိသေးတယ်လို့အဲဒါယုတ်ကိုယ်က ဇီဝိတယနောကကလာတဲ့ဒါရီတဲ့ခုအတိဘာဝဟရယဒါသယုတ်ကလာတဲ့ဒါကဒါသကကလာဆယ်ခုဒါသကဆိုဆယ်ခုပေါင်းပေါ့ရုပ်ဆယ်ခုပေါင်းကလာတဲ့စစ်ခုရှိရဲ့အတိဘာဝဟရယအကြီးဆိုတာအကြီး၅ပါးဒီနေ့ကပါခဲ့တယ်ဟာဒီနေ့ကဒီမှာ အကြည့်ယုံ၅ပါးပဲမျက်စိနားနာလျှာကိုအကြည့်ယုံ၅ပါးဆိုနေရာကောင်တွေမှာပါတယ်အဲဒီပါဠိလိုတော့သက္ကုသောတာကနာဇိဝကာယသတာရယုံ၅ပါးပါကြည်လင်တဲ့ယုံ၅ပါးအသင်ထင်လောက်အောင်ကြည်တဲ့မျက်စိကြည်အပန်းထင်လောက်အောင်ကြည်တဲ့နားကြည်အနံ့ထင်လောက်အောင်ကြည်တဲ့နှာခေါင်းကြည်အရသာထင်လောက်အောင်ကြည်တဲ့ လျာကြီးအတွေ့အထိထင်လောက်ထီတဲ့သာယပသာရခေါ်တဲ့ကိုကြီးအဲဒီယုံနာပါပြီးတော့ဘာဝအဋ္ဌိဘာဝဘုံဘာဝမိမဖြစ်ကြောင်းမျိုးစေ့ယုတ်ယောက်ျားဖြစ်ကြောင်းမျိုးစေ့ယုတ်ဘာဝယုတ်ကနှစ်ခုရှိတယ်အရယကတော့နှလုံးယုတ်နှလုံးသွေးထဲမှာစိတ်ဒီယာဖြစ်တဲ့နှလုံးယုတ်ဆိုပြီးတရားများကပြထားတယ်အရယဝတ္ထုခေါ်တယ်ပြီးတော့ အကြည့်ယုတ်က၅ပါးဘာဝယုတ်က၂ပါးခု၅ပါးအရိယကအဲပါ၈ပါးကိုအဲဒီယုတ်၈ခုဟာခေါင်းကနဝကလနဲ့ပေါင်းလိုက်လို့ရှိရင်၁၀ခုဖြစ်တယ်အရိယဆိုတော့အရိယကစပြောအရိယဝတ္ထုယုတ်အရိယဝတ္ထုယုတ်နဲ့ခေါင်းကယုတ်၉ခုနဲ့ပေါင်းရင်၁၀ခုဖြစ်တယ်

အဲဒီအရိယဝတ္ထုကရုပ်ကလေးကလာလေးတစ်ခုတည်းလားဆိုတော့ဘယ်ဟုတ်မလဲနှလုံးနှလုံးသွေးနှလုံးသားထဲမှာအများကြီးပေါ့သူလည်းပဲမယွင်တဲ့နဲ့အများကြီးရှိနေတာဒီမှာတစ်ခုချင်းမဟုတ်ပါဘူးအများကြီးရှိနေတာအရိယဝတ္ထုရုပ်ရုပ်ကလာတွေအများကြီးဒီမှာကြီးနေတာအဲဒီထဲမှာစိတ်စိတ်ကူးစဉ်းစားတဲ့စိတ်တွေကအဲဒီရုပ်ကိုမြည်ပြီးတော့ဖြစ်တယ်အရိယဝတ္ထုရုပ်တဲ့အရိယဝတ္ထုသာသကအဲဒါကတစ်ခုဟုတ်လားရုပ်ဆယ်ကိုပေါ့

အဲဒီ၁၀ခုကမိမတို့ဤတဏ္ဍာမှာပြိတ္တေကလေးကပါလာတာတကူလုံးအနှံ့ပြားအာသာသွေးစိုးနေတဲ့နေရာဆိုရင်သူကနေရာတိုင်းမှာရှိတယ်။နဲတဲ့ရုပ်တွေမဟုတ်ဘူးအများကြီးလို့သာ။လက်ချခြေပြမှာလည်းရှိတာပဲ။အဲမျက်စိရဲ့မျက်လုံးနဲ့လျှောက်ပြီးတော့မျက်လုံးသားနဲ့လျှောက်လည်းရှိတာပဲ။နေရာတကာမှာရှိပါတယ်အသာသွေးတွေစိုးနေတဲ့နေရာအကုန်လုံးအဋ္ဌိဘာဝယုံအဋ္ဌိဘာဝဓာတကကလလို့ခေါ်တယ်။အဋ္ဌိဘာဝယုံနေတဲ့ကွာ။ ရုပ်ပေါင်း10ခုတဲ့အဲ့ဒီရုပ်တွေလည်းပဲဘိန်းနဲ့သားနဲ့ဂရေနဲ့ရှိလို့မရင်မတွက်နိုင်အောင်အများကြီးပါပဲဒီကလတွေအများကြီးဖြစ်နေတာသူပေါင်းပြီးတော့အဲမိမရဲ့သာနာမှာဒီကြည့်ပြီးတော့နေတယ်တော့ဒါလည်းပဲဥပဒေတွေခဏမနေတော့ပြည့်နေတာပေါ့လေပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်သွားနေတာနောက်ပုံပါဝါယောက်ျားစီကြောင့်မျိုးစီရုပ်တယ်ယောက်ျားရဲ့သာနာဒီတိုင်းမှာသူကလည်းဘုရားကအဲ့ဒါကာမုပါဒနှိစ္စတာဒီဆိုရတာဒိဋ္ဌိဥပါဒနာ ဒီဝိဒရောဘုံဘာဝရောမောင်တို့ဆယ်ခုမှားရတဲ့ကြီးတွေမျိုးရှိပါတယ်ဆယ်ခုပေါ့ဒါလည်းယောက်ျားသဏ္ဍာန်မှာဆိုလို့ရှိတယ်အကြတိုင်းသဏ္ဍာန်ပြည်တွေကစပြီးပါတော့ဒီကုလုံးအတ္တဝါရဆိုတာတွေးသားတွေပုဂ္ဂိုလ်တ attva အနေနဲ့ပြင်ပြီးတော့ဆွဲလမ်းအတ္တဝါရုပါဒဒီလိုရုပ်ကလေးတစ်ခုချင်းဆိုရင်တော့ဗိဒဝဒဆိုတာကသေးလေးပေါ့အနာမုံကြီးအမြဲဝစင်းမှာလွတ်မြောက်ကြောင်းပြီးတော့နိုင်ဝနိဗ္ဗာန်ရောက်ကြောင်းအနေနဲ့ များကြီးပဲအကျင့်မားတွေကိုကျင့်ကောင်းမှတ်ပြီးတော့ဆွဲလန်းအကြည့်ရုံ၅ပါးဆိုပြီးဆွဲလန်းတာသက္ကုတသက္ကပါရံခေါ်တယ်မျက်စိကြည့်နေတဲ့ကွာရုပ်ဆယ်ခုအဲဒါကအကျင့်နဲ့စပ်ပြီးတော့သိမြင်ရတော့မဟုတ်ဘူးအကျင့်နဲ့စပ်ပြီးဆွဲလန်းလို့ဇာဝတိဇောဝါယဝနာကျင့်ကောင်းမှတ်ပြီးဆွဲလန်းလို့ဒီတာကသက္ကု၉ခုဒီလောက်သူပါရံလို့ဆိုပြီးတော့သက္ကု ဒိဋ္ဌုပါရံဆိုတာကတော့ကျမ်းစာတွေအကုန်လုံးပါပဲဆိုတာအတ္တဝါဒအတ္တဆွဲမှတယ်ဗျာခေါ်တယ်မျက်စိကြည့်နေတဲ့ကရုပ်သက်ကိုရှင်ကောင်းအနေနဲ့ဆွဲလာနေတာပဲဗျာအဲ့ဒါတော့လည်းဒီမွားတွေကလည်းအကုန်နဲ့အဲ့ဒါကံကံကြီးကျိုးမရှိဌာနမှာကျွန်တော်ဘဝမရှိသတိညာဌာနမှာရှိတယ်မျက်စိကပုဂ္ဂိုလ်တ attva ဟာမြဲကြည့်နေတယ်သာသနာ့ ဘုရားတော်သေးပြီးတော့ကလောက်ဘူးဥစေတာဒိဋ္ဌိအဲဒီတော့ရုပ်မှုံအများကြီးဘောဒီမှာမာရင်းတဲ့ယူသူတွေများတယ်ဒိဋ္ဌိဥပါဒာမျိုးဘောဒီမှာလည်းပဲသိက္ခာပန်းနဲ့ဒါရီရဲ့ကြီးအများကြီးရှိမှတယ်ဥဒါများများဖြစ်တာကတော့အတ္တဝါဒဒိဋ္ဌိကများများဖြစ်တယ်ဒီအကျဉ်းကြာကြာပြောနေမှုကတော့ပြောနေမှုသူကသီလဝဒအလေးကျင်ပါတယ်လေးကျင်ကောင်းတယ်ဆွဲလာတာကတော့ဘုံလုံးနေတဲ့ပုဂ္ဂိုလ်လေးလည်းမပြောနိုင်ပါဘူးဘုရားသာသနာ့ဘာတွေမှာဒီမှာရှိလို့ဖြစ်တာမဟုတ်ပါဘူးဒါအမှန်ကြီးတော့သိတာလား ဒါပေမဲ့တော့ယူမှန်မရတဲ့ပုဂ္ဂိုလ်တွေကသူတို့မှယူမှန်တရားမှန်တွေကကြားနာတာတော့ယူမှန်အလွဲမှရတော့နေတဲ့ပုဂ္ဂိုလ်ကဆွဲလာမှာဘာမှမသိဘူးလို့ပြောနေကြတော့ဘာမှမဟုတ်ပဲသူကကိုယူနေတာအမှန်စစ်ကတော့ဘုရားဘာသာတရားတွေမှာသေဘူးလားတရားကလားပေါ့ဘယ်လောက်ရှိတယ်ဆိုတော့ဘူးမှမပြောတာတွေကသေတာဆရာတွေတော့မပြောနိုင်ဘူးသူကညာတာပုဂ္ဂိုလ်တွေလည်းမဟုတ်နိုင်ဘူးသူကသူတို့ကသာဆရာတော်တွေကမဟုတ်ကြလို့လားကျတာပဲ ချို့ဟာဒီပါမဟုတ်ဘူးဘုရားကဟုတ်လို့ပြောဟောသာဓမ္မလည်းလူအနာနေတကယ်လူတိုင်းဟာအတိအကျဟုတ်မှာဘာမှလည်းမဟုတ်ဘူးသူကအာရုံဆိုတာလူရပါတာတရားတွေနဲ့ကြောင်းပြန်နေကြောက်ဟောတယ်ဒီသင်မွားတဲ့အကောင်ကလေးတွေမျက်စိနဲ့ဆိုရင်သူမှမကြည့်ဘူးရတယ်ဒီလိုပုဂ္ဂိုလ်တွေမျက်စိနဲ့ဒီလိုဝါရတွေလက်ခံပြီးရင်သုံးနေတာဆိုရင်ကြောက်ကြကောင်းတာပဲအဲဒီမျက်စိနဲ့ကြည့် ဘုရားသာသနာအပြင်ကပုဂ္ဂိုလ်တွေကထားပါတော့သူတရားကောင်းတရားလေးတရားမှန်တယ်ဘာမှမသိစားလည်းမကြလို့ထားပါတော့ကြီးတဲ့အကောင်ကြီးတွေကြတော့သူတို့ကြတော့လည်းမျက်စိကပုံပြီးရှိတော့တယ်ငါးကြီးတွေပါကြီးတယ်ငါကြီးတဲ့ကောင်ကြီးတွေကျွန်တော်ပသာရဲတက္ကုရာတက္ကရာတွေအများကြီးနေမှာအဲဒါမျက်စိထဲမှာတက်ခုနေတယ်ကွာရုပ်ဆယ်ခုအပေါင်းတက္ကုရာတက္ကရာခေါ်ပြီးသို့အတူနားထဲမှာအပန်ပြအပန်ဖမ်းယူတတ်တယ်အပန်ကြည်တတ် အမှန်ကိုဖမ်းယူရတဲ့နာအကြည့်ကအမှန်ယုတ်တွေနားထဲမှာလာပြီးတိုက်တာကိုအဲ့ဒီကြည်ရလာတိုက်တယ်မျက်စိထဲမှာအရေးထင်တယ်လို့ပဲသူကလည်းနားထဲမှာပဲပန်းနေခြင်းအဲ့ဒါတွေကိုဒီကကြားတာကြားပြီးတော့အဲ့ဒီကြားဌာနကနာကြည်ယုံတဲ့တကွာရုပ်ဆယ်ကူတဲ့ဒီမှာလည်းပဲကလတ်တွေအများကြီးပဲနားထဲမှာနှာခေါင်းထဲကလည်းအနအနအာယုံဆင်လောက်အောင်ကြည်လင်တဲ့ နှာခေါင်းကြည့်ရုံသူနဲ့တကွရုပ်ဆက်ကူပေါင်းမဲ့ဇီဝိတရဲ့ဟိုသက္ကလစိတ်ကူရဲ့ပေါင်းဆက်ကူပေါင်းဒီနှာခေါင်းထဲမှာလည်းအများကြီးပဲလျာပေါ်မှာလည်းအရာတော်ကိုဖမ်းမိတဲ့ဇင်ဝပတာရလျာကြည့်ရုံနဲ့အဲဟောရုပ်ကိုယ်ကူနဲ့ဇီဝိတနဲ့ဇီဝိတနဲ့သက္ကလနဲ့ရုပ်ကိုယ်ကူနဲ့ရုပ်ဆက်ကူပေါင်းဒါကဇင်ဝတာသကလျာရုံနဲ့တကွရုပ်ဆက်ကူပေါင်း အဲဒီမှာလည်းလျှာပေါ်မှာလျှာတစ်ပြင်လုံးအများကြီးပေါ့လျှာသေးရင်လည်းသေးတဲ့ပုံကိုယ်တွေမှာအဲဒီကလာနဲမှာပေါ့လေလျှာကြီးတဲ့သတ္တဝါတွေကြတော့ရှင်ချင်းအဲရှင်တို့ပါလို့ဆိုလို့ရှိရင်အများကြီးနေမှာပေါ့သူကမှလျှာပေါ်မှာဆရာပြည့်ကြီးတာကိုသူကငါးကြီးပါကြီးတွေဆိုရင်လည်းသူတို့ဆရာတွေမှာအများကြီးနေမှာပေါ့အဲလျှာကြီးရင်ကြီးတော့တာဇီဝရတကကလာတိအများကြီးတဲ့ပြင်းကြီးတကတဲ့ဒီစိတ်နဲ့အများကြီးတဲ့ ဘယ်လောက်ရလို့ဆိုတာပိုင်းခြားနေဘယ်သူမှမပြောနိုင်ဘူးဘယ်သူမှမပြောနိုင်ဘယ်သူမေးကြည့်ဘယ်သူမှမဖြေနိုင်ဘူးမျိုးစားနောက်ပြီးတော့ကာယဓာတ်ကကိုယ်ကြီးရုပ်အဲသူကသာပြီးတော့နေရတယ်အတွေ့အထိကိုဖမ်းယူနိုင်တဲ့အတွေ့အထိသင်လောက်တဲ့အကြည်ဓာတ်သဘောတစ်မျိုးပေါ့မှန်တဲ့အရေးထင်တယ်လို့ပဲဒါမြင်ရတဲ့ဥစ္စာမဟုတ်တာတော့

ကာယတပ္ပကလာခေါ်တယ်ကိုကြီးုံနေတဲ့ကရုပ်ဆက်ကိုပေါင်းတယ်အဲ့ဒါသတ္တဝါကြီးဒီကိုယ်လုံးမှာပြန့်နှံ့ပြီးတော့တည်ရှိနေတယ်လားသာသွေးသိုးနေတဲ့နေရာကောင်းနေတဲ့နေရာမှန်တယ်ညအကုန်လုံးဒီကာယတပ္ပလာရှိတယ်ဒီကြားကနေပြီးတော့ခေါင်းတိုင်အောင်ခေါင်းကနေပြီးဒီကြားတိုင်အောင်ဟိုသပင်ကြားတွေဘာတွေမှတော့မရှိဘူးလက်သေးတွေဘာတွေအရှားတွေမှမရှိဘူးအဲ့တော့၆နေတဲ့နေရာတွေ အပြင်မဲ့ထွက်နေတဲ့နေရာတွေမှာမရှိဘူးစိုးနေတဲ့နေရာလည်းပဲအရင်တို့အဲဒီသွေးသားတွေနဲ့စနေတဲ့နေရာတွေအဲဒီမှာရှိတယ်သဘင်မှာလည်းပဲအရင်ပိုင်းမှာသူကရှိတယ်သာဝတာကကိုကြည့်ရုပ်အဲဒါဒီကိုယ်လုံးအတွင်းအပြင်လူသဏ္ဍာန်မှာဆိုရင်ဒီကိုယ်လုံးအတွင်းပြင်ပဲနွားတွေကျွဲတွေသဏ္ဍာန်လည်းဒီကိုယ်လုံးအတွင်းပြင်ပဲရှင်တို့မြင်းတို့အဲငါတို့အဲဒီကောင်းကြီးတွေသဏ္ဍာန်မှာလည်းအတွင်းပြင်ကိုယ်လုံးပြန့်နှံ့ရှိတယ်အကောင်းငယ်ရင်ငယ်တော့ သူပိုးကောင်လေးတွေသေးသေးလေးမှုံမှုံလေးဆိုတော့သူပသာရနည်းနည်းရှိမှာပေါ့ကာပသာရသူကနည်းနည်းဆိုတော့မှလည်းဟိုသိနေသားနေတော့ချီပြီးအများကြီးပြုံးမှာပါသရတွေအများကြီးပဲရှိနေအဲ့ဒါသာသကကလာ၈ခုတဲ့အကြီးယုံ၅ခုကကလာ၅ခုပေါ့လေယုံ၅ခုနဲ့ဟို၉ခုနဲ့တွေ့ရမှာပေါ့အဲ၉ခုနဲ့တွေ့ရ၅ခု နောက်ဘာဝယုတ်နှစ်ခုကလည်းပဲကလနှစ်ခုပဲသူကအရေရကကလတစ်ခုကောင်းဆောင်ပါတယ်မှာအကြည့်ယုတ်၅ခုရယ်ဘာဝယုတ်နှစ်ခုရယ်ခုနှစ်ခုအရေရယုတ်ပဲတစ်ခုရယ်၈ခုကောင်းဆောင်၈ခုအဲဒီကောင်းဆောင်၈ခုမှာဟိုကတွဲရမယ့်ဥစ္စာတွေကထာကလနဲ့နဝယုတ်ဇီဝိတရယ်အဲဒီ၉ခုနဲ့ပေါင်းအောင်တစ်ဆယ်တစ်ဆယ်ပဲအကုန်လုံးတစ်ဆယ်စီတစ်ဆယ်စီရှိတယ်သကုပ္ပတာရဖြစ်တယ်ဆိုရင်ရုပ်သကုပဲ ဘောဓပဒါရနာကြည့်ရုပ်ဖြစ်တယ်ဆိုရင်ရုပ်ဆယ်ခုပဲ။ကာနာပဒါရနှာခေါင်းကြည့်ဖြစ်တယ်ဆိုရင်ရုပ်ဆယ်ခုပဲ။ကာယပဒါရကိုယ်ကြည့်ရုပ်ဖြစ်တယ်ဆိုရင်လည်းရုပ်ဆယ်ခုပဲ။ဒိဋ္ဌိဘာဝရုပ်ဖြစ်တယ်ဆိုလည်းရုပ်ဆယ်ခုပဲ။ကုံဘာဝရုပ်ဖြစ်တယ်ဆိုလည်းရုပ်ဆယ်ခုပဲ။စိတ်ဒီယမိယရယဝစုဖြစ်တယ်ဆိုလည်းရုပ်ဆယ်ခုပဲ။အလုံးရုပ်ဆယ်ခုပေါင်းဆယ်ခုပေါင်းတယ်။အဲဒါဒါတကကလာ၈ခု။အဲကိုယ်စားမအောင်အကြည်ဘာဝ ခရယဓာတယုတ်ကလာဒီဒီဒါလေးတွေပဲ ဒီဒီဆိုဦးမှာဘုရားကနေတဲ့ပုဂ္ဂိုလ်ရဲ့ဘယ်လောက်နဲ့နားလည်ခြင်းမလဲသာကလာသာကလာယုံကျပါဝင်လာရှိသူဤဝိဒါကတခုဒီတော့တခုတခုပဒါရမျက်စိကြည့်ကတခုသာတခုဒါတကလာတမျက်စိကြည့်ကလာမျက်စိကြည့်ကလာမျက်စိကြည့်မျက်စိကြည့်ခြင်းတကွရုပ်ဆက်ကိုပေါ့ မျက်စိကြည့်နေတဲ့ဘက်ရုပ်ဆယ်ခုပေါင်းကလာပြီးတော့ခေါ်မှာပဲပါဠိလိုခေါ်တော့သိနာလဲမှာမဟုတ်ဘူးအဲလိုက်ဆိုပါအသာကလာယုတ်စစ်ခုယူဒယုတ်တခုမျက်စိကြည့်ယုတ်တခုဒီဆယ်ခုပေါင်းကိုမျက်စိကြည့်နေတဲ့ကွာ ရုပ်ဆယ်ကိုပေါင်းမှုခေါ်သည်သက္ကလာယုတ်ရှိခုဒီဝိတယုတ်တခုမျက်စိဒီယုတ်တခုဒီဆယ်ကိုပေါင်းကိုမျက်စိဒီနှင်းတကွာရုပ်ဆယ်ကိုပေါင်းမှုခေါ်သည်အဲဒါကလာတခုပဲလားမျက်မျက်လုံးထဲမှာ မျက်စိစီဆိုတာတစ်ခုတစ်ခုဒါတွေအများကြီးပေါ့မျက်စိကိုမျက်နဲ့ဝန်းထဲမှာအရေးထင်တဲ့နေရာအဲအပြင်ကျယ်တော့ရေးထင်တဲ့မျက်နဲ့ဝန်းသိရဌာနတဝိုက်အဲဒီမျက်စိအကြီးတွေကပြပြီးတော့ပြင်းတယ်မျက်စိကြီးကလတွေဒီဆယ်ခုဆယ်ခုကလတွေစီပြီးတော့ထပ်ထပ်နေမှာပေါ့ဒီကူတည်းလည်းမဟုတ်ပါဘူးဒါလည်းအဲ့ဒီတခါတည်းမှန်မြင်များလို့အဲစီတဲ့ရုပ်တွေအများကြီးဖြစ်တယ် အဲ့ဒီမှာဒီအသိဉာဏ်ရှင်တယ်အသိဉာဏ်တော့ဒီမှာမြင်နေမြင်မြင်သွားတာပဲအဲဒါသာကလယုတ်ခေါ်တဲ့ယုတ်ရှိခုသာကလထဲမှာပါတယ်ယုတ်ရှိခုယုတ်ရှိခုကိုပြောတာဟောသာကလကြီးကဟိုကကလကဒီသာတွဲရမှာတော့မဟုတ်ဘူးသူကအဲ့ဒီယုတ်ရှိမျိုးကိုပြီးရင်တော့တိုးတိုးနဲ့ပြီးအောင်တော့သာကလယုတ်လို့သူခေါ်ရတာအမှန်တော့ဒီဟာသာကလမဟုတ်ဘူးလားဒါသာကလပဲဆယ်ခုပေါင်းတယ်အဲ့ဒါသာကလယုတ်ရှိခုသာကလလို့ခေါ်တဲ့ယုတ်ယုတ်ကရှိခုဇီဝိဒယုတ်ကအသက်ယုတ်ကတခု မျက်စိယုတ်ကတခုဒီသကူပေါင်းကိုမျက်စိကြည့်နေတကွာယုတ်သကူပေါင်းမှုခေါ်သည်သကုဒတကလာလို့ပါဠိလိုခေါ်တယ်သကုဒတကလာမျက်စိနဲ့တကွာယုတ်သကူပေါင်းကလာတယ်ဒီလိုဆိုလို့လေနောက်ဟာဒီလည်းဒီတိုင်းပဲဒါပေမဲ့ဆွေအောင်မရှိပါဘူးသထာကလာယုတ်ရှိခုသီဝိတယုတ်တခုသီဝိတယုတ် နာရှိရုပ်တခုဒီခေကူပေါင်းကိုနာရှိရုပ်နဲ့တကွာရုပ်စေကူပေါင်းကိုခေါ်သည်ဒါလွယ်သွားတယ်ဆိုသာကလာယုတ်ရှိကူဇီဝိတယုတ်တခု၎င်းဒီယုတ်တခု၎င်းဒီယုတ်တခု၎င်းဒီယုတ်တခု စေကူပေါင်းကိုစေကူပေါင်းကိုမထောင်ကြည့်နှင့်တကွာရုပ်စေကူပေါင်းဟုခေါ်သည်နာကြည့်နှထောင်ကြည့်မာရသကလာယုတ်ရှိကူဒီဝိဒယုတ်တကူကိုကြည်ယုတ်တကူဒီစေကူပေါင်းကိုစေကူပေါင်းကို ကိုကြည်နှင့်တကွာရုပ်စေကိုပေါင်းဖို့ခေါ်သည်အာဟုရှိတာနော်မျက်စိကြည်နှင့်တကွာနာကြည်နှင့်တကွာနှာခေါင်းကြည်နှင့်တကွာအလျာကြံသွားတယ်ဆိုအောင်သကလယုတ်ရှိခုအာဇီဝိတယုတ်တခုတရားကြီးယုတ်တခု တကူပေါင်းဖို့တရားကြည်နှင့်တကွာရုပ်တကူပေါင်းဖို့ခေါ်သည်သာသနာယုတ်ရှိခုဇီဝိတာယုတ်တကူကိုကြီးယုတ်တကူဒီတကူပေါင်းဖို့ကိုကြီးနှင့်တကွာရုပ်တကူပေါင်းဖို့ခေါ်သည် ကိုပြီးသားရင်မျက်စိကြည့်နေတယ်ကွာနားကြည့်နေတယ်ကွာနှာခေါင်းကြည့်နေတယ်ကွာလျှာကြည့်နေတယ်ကွာကိုယ်ကြည့်နေတယ်ကွာကလငါးကိုဒါကအဲဒီဟိုထဲမှာပါတယ်ဒီအကြီးဆိုတာလေးကဒါငါးခုရတယ်ငါးခုနဲ့တွဲပြီးပြည့်တဲ့လူကိုယ်ကိုပေါင်းတဲ့ရုပ်ဆယ်ခုဆယ်ခုပေါင်းကလငါးခုဘာဝအဋ္ဌိဘာဝဘုံဘာဝစေတနာရှင်မှာအဋ္ဌိဘာဝကလည်းစတယ်မိမတိကြောင့်မျိုးစေရုပ် ယောက်ျားပြည်တော်မျိုးပြည်ယူအဲဒီကစအထကလယုံ၈ခုဇီဝိတယုံ၁ခုဣတိဘာဝယုံ၁ခုဒီတေကိုပေါင်းကိုဣတိဘာဝနှင့်တကွာယုတ်စေကိုပေါင်းကိုခေါ်သည် တွဲပြီးတော့ဒီရုပ်ဆက်ကိုပေါင်းသာကလယုတ်စိတ်ကူဒီဝိဒယုတ်တကူဘုံဘာဝယုတ်တကူဒီစေကူပေါင်းကိုဘုံဘာဝနဲ့တကွာရုပ်စေကူပေါင်းဟုခေါ်သည်အဲဒီဘာဝယုတ်နှစ်ခုနဲ့တွဲပြီးတော့ရုပ်စေကူပေါင်းကလနှစ်ခုခုနှစ်ခုရသွားတယ်၅ခု သကလယုံရှိခုဒီဝိဒယုံတခုရယဝုထုယုံတခုဒီတကူပေါင်းကိုရယဝုထုနှင့်တကွာယုတ်တကူပေါင်းမှုခေါ်သည်ခုနကလည်းဒီကူရရရှိခုအဲ့ဒါပဲသာသကကလရှိခုဆိုတာကိုပြောတယ် အကြီးဆိုတာမျက်စိကြီးနားကြီးနှာခေါင်းကြီးလျာကြီးကိုယ်ကြီးအဲရုပ်ဆက်ကိုပေါ့သူနဲ့တွဲတွဲရုပ်ဆက်ကိုပေါ့ဘာဝဆိုတာအဋ္ဌိဘာဝဘုံဘာဝဗမာလိုစဉ်မိမစီကြောင်မျိုးစေ့ဗမာယောက်ျားစီကြောင်မျိုးစေ့လို့ကြားမယ်အရိယဆိုတာအရိယယုတ်လို့လည်းခေါ်တယ်မှာလည်းအရိယဝုစုလို့လည်းခေါ်တယ်အဲသူနဲ့တကွရုပ်ဆက်ကိုပေါ့ အဲ့ဒါမျက်စိကြည်ကမျက်စိထဲမှာဖြစ်တယ်နားကြည်ကနားထဲမှာနှာခေါင်းကြည်ကနှာခေါင်းထဲမှာလျှာကြည်ကလျှာပေါ်မှာကိုယ်ကြည်ကတကိုယ်လုံးပြားနာပြီးဖြစ်သည်ဘာဝကလည်းပဲဘာဝဘာဝရတကကလကလည်းအဲ့ဒါတကိုယ်လုံးမှာပြားနာပြီးဖြစ်သည်ဒါပဲလေလို့ကိုယ်ကြည်ကလည်းတကိုယ်လုံးပြန်ဘာဝကလည်းတကိုယ်လုံးပြန်တော့ တကူနဲ့တကူနဲ့ရောမနေပဲဘူးလားလို့မေးကြရှိတယ်မရောဘူးတဲ့ဒီသာကတော့အဲဒါရုပ်တွေကနုညသိမ်မွေ့ပြီးတော့နေတော့တကူနဲ့တကူနဲ့ရှင်တွဲပြီးပြင့်နေတာတကူနေရာမှာတကူထပြီးဖြစ်တာတော့မဟုတ်ဘူးဒါပေမဲ့တကူလုံးတော့ပြန်နာနေတယ်လို့ပြောရတယ်ဒါတော့အရိယဝတ္ထုဆိုတာကတော့နှလုံးသားနှလုံးသားထဲကနှလုံးသွေးထဲမှာဒီရှိတဲ့ရုပ်စိတ်စိတ်လေးတို့မြည်ရစိတ်ကူးစိတ်ကူးစဉ်းစားကြံမှုကြီးကြီးရပဲ အဲဒီကလာ7ခုနေတော့ကလာပဲ2ခုရသွားတော့သကလာက1ခုနဝကလာက1ခုအခုသာသာသာသကကလာက7ခု10ခုရသွားတယ်နော်အဲနောက်ပြီးတော့ပါဒနောကကလာတဲ့အပန်းမီတာကုလိုအပန်းနေလုံးလုံးနဲ့အပန်းနေရွတ်တော်နေတဲ့အပန်းနေအပန်းမီတိုင်းမီတိုင်းဟာအပန်းတစ်ခုတည်းမဟုတ်ဘူးသူလည်းတွဲရဲ့ဟိုအထကလာ အဲကပါတယ်ရုပ်စစ်ကူကလည်းပါတယ်သူတို့ကတော့သူတို့ကတော့အများအားပါနေနေရာတကသူတို့မပိုင်ပြီးကုန်မပြီးဘူးပထဝီအဘောဒေဇောဝါယောဝဏကနာရသဩဇာသူတို့မပါဘဲနဲ့ဒိဋ္ဌိယုတ်တွေပြည့်ကုန်မသိနိုင်ဘူးလားသူတို့ကအဲပင်နိုင်ပင်နိုင်ပင်ရင်းဖြစ်နေတယ်လို့သူတို့အပေါ်မှာမှသိပညာလေးတွေကဒီပိုးပြီးတော့ထွက်လာတာအစွမ်းစာထွက်လာတဲ့သဘောလေးဖြစ်နေတယ်။ဒါကြောင့်အပန်းနှင်းတဲ့ကွာထိုထားတဲ့ထိုထားဆိုတာ ပထမစိဏမပိုက်ကပါတယ်စိဏရတာပုံလေးရာဩဇာအထသလဆိုတဲ့ဒီခုကိုဆိုလိုတယ်။တန်နဲ့လည်းကွာထိုးထားတယ်။တန်ပြီလို့ရှိရင်တန်အတန်ဟာသူ့ဟာသူအသာသက်သက်မနေနိုင်ဘူး။လောကီကျမ်းစရာတွေကတော့အာတာပကတန်ကြီးနေတယ်လို့ဆိုတာပဲဒါသူတို့ကသူတို့သူတို့နည်းနဲ့သူတို့ပေါ်နေတာကတော့အဲဒီမှာတော့အတန်ကြီးတယ်ဆိုလို့ရှိရင်အတိုက်ခံနှစ်ခုရှိတယ်။တိုက်တဲ့ပထဝီနဲ့ခံတဲ့ပထဝီအမာချင်းအမာချင်းတိုက်တဲ့အခါမှာ ဟုတ်လားဒုတ်ဒုတ်ချင်းရိုက်တဲ့အခါအဲတန်သူတန်သူချင်းထုတဲ့အခါတွေတန်ကြောင်တန်ကြောင်ချင်းရိုက်တဲ့အခါတွေမှာအမာချင်းမာချင်းတိုက်တော့အတန်ထွက်လာအဲဒီလိုပဲအမာကနှစ်ခုတိုက်ပြီးတန်ထွက်တာအခုဘုန်းကြီးရွတ်ဆိုနေတာတွေလည်းပဲကိုယ်တည်းကလက်ကြောင်းထဲစီမှာရှိနေတဲ့အမာယုံနဲ့ဒီကထုတ်လိုက်တဲ့လေတွေကပါတဲ့အမာယုံနဲ့ပထဝီဓာတ်နှစ်ခုတိုက်ပြီးအတန်ဖြစ်လာတာသူကကိုယ်တည်းကရှိတဲ့ သတုဇလို့ခေါ်ပါတယ်ကိုယ်တည်းကရှိတာကတော့သတုသမုဒ္ဒါအကြောင်းလေးပါးကြောင့်ဖြစ်တဲ့ပထဝီအဲအဲ့ဒီပထဝီကိုသိတဲ့ဇသိတဲ့ဇစိတ်စိတ်ကြောင့်ဖြစ်တဲ့လေယုတ်အဲစိတ်ကစိတ်ကဒီလိုယုတ်မယ်ဟိုလိုယုတ်မယ်လို့နှလုံးသွင်းတဲ့နှလုံးသွင်းတဲ့ဒီတွေကဟိုကဒါလည်းတိုက်ခိုက်ပြီးတော့ထွက်လာတာအဲ့ဒီတိုက်ခိုက်ထွက်လာတဲ့လေယုတ်ထဲကပါတဲ့ပထဝီအမာရနဲ့ ကိုယ်တည်းကရှိတယ်လေကြောင်းစီကရှိတယ်အမှန်နှစ်ခုတိုက်ပြီးတော့အပန်းကြီးလာတာကိုဆိုတယ်မှာအဲဒီတော့ညီရမှာအခန္ဓာကတော့လူရင်းမှာအဲဒီညီရမှာအပန်းကြီးညီရဖြစ်တဲ့ပထဝီအဘောတေဇောဝါယောဓာကြီးလေးပါလဲရှိတယ်တဲ့အစင်းနာရတာလဲရှိတယ်ဩဇာလဲပါတယ်တဲ့အကုန်လုံးစုစုပေါင်းဆိုရင်ကိုခုပါပဲတဲ့အပန်းကြီးတိုင်းကြီးတိုင်းဟာအပန်းကြီးအခြေက၈ခုနဲ့တွဲရပဲအပန်းတစ်ခုတည်းမြည်လာမဟုတ်ဘူးတဲ့ဒီလိုဆိုလို့ရတယ် တိုင်ဆိုရမယ်အတန်နှင်းတကွာသုဝထနဝယုတ်ကလာအတန်နှင်းတကွာသုဝထနဝယုတ်ကလာ နားရတော့ပါပြီနားရတော့ပြီအဲ့ဒါဒီအသားမြည်တာကလူကတတ္တဝါကရွတ်ဆိုလိုက်တဲ့အခါမြည်တဲ့အတန်လည်းရှိတယ်သူ့လိုလိုဖြစ်နေတဲ့အတန်တွေခုဒုံဒုံနဲ့နဲ့အတန်တွေမိုးတာလေးတာမိတာဒီတွေပါလေအဲချောင်းနဲ့မြောင်းနဲ့စီးဆင်းနေရင်မြည်တဲ့အတန်တွေဒီလိုအတန်တွေရှိတယ်အဲ့ဒါတွေကသက်မဲ့အတန်တွေပေါ့လေအဲသက်ရှိကလာတဲ့အတန်ကိုစိတ်ရဇတာတာခေါ်တယ်စိတ်ကြောင့်ဖြစ်တဲ့အတန်နဲ့ အသက်မဲ့တဏ္ဍာမှာဖြစ်နေတဲ့တန်တွေကတော့ဒါလေဥရုဇသတ္တာဥရုကြောင့်ဖြစ်တဲ့နောက်သာတော့ခွဲလိုက်ပါဦးမှာအဲဥရုဇသတ္တာဥရုကြောင့်တက်တက်ဖြစ်နေတဲ့တန်တွေတဲ့ဒုဖြစ်လို့ကြီးလိုက်လို့မြည်တာဒါလေဥရုဇသတ္တာခေါ်ရတယ်လို့ဒါစိတ်မပါဘူးအဲဒါဒီနေ့ကရုပ်ခွဲတော့ကရုပ်ပေါင်း28ခု28ခုထဲမှာဝိပဿနာရှုဖို့အရေးကြီးတာက78ခုဟုတ်လားအဲဒီ78ခုကိုကလပ်ဖွဲ့လိုက်လို့ရှိရင် အထကလာတစ်ခုရတယ်ဝိဒနဝကဆိုနဝကလာတစ်ခုရတယ်အပန်းနဲ့တကွအဲသာဒနဝကဆိုတဲ့နဝကကလာတစ်ခုရတယ်နဝကကလာကနှစ်မျိုးရတယ်နောက်ပြီးတော့ဆယ်ခုအပေါင်းသာဒကကလာက7ခုရတယ်အဲ7ခုရယ်2ခုရယ်10 11ခုပေါ့ကလာ7မျိုးပဲရှိတယ်ဒါပဲရှိတယ်ကလာ7မျိုးပဲဒီပြင် ဝိပဿနာအရှုကိုရမလိုတဲ့ရုပ်တင်နဲ့တွဲပြီးတော့ဖြစ်တဲ့ကလတွေတော့ရှိသေးတယ်ဒါတွေကတော့ဒါတွေကဘုန်းကြီးအဒီမှာဒီမှာမတွက်ပါဘူးဘုသူရိမကလည်းတွက်မပြဘူးဘုသူရိမကလည်းဒီဟာပဲတွက်ပြတယ်ဟိုဟာတွေမတွက်ပါဘူးဝိပဿနာမရှိကောင်းတဲ့ကလတွေတွက်မပြဘူးအပြီးတော့မှကြာနေမှာတော့ဧကာရတကကလတို့ဒွါရတကကလတို့သေရတကကလတို့ရှိပါသေးတယ်၁၁ခုပေါင်းရှိတယ်၁၂ခုပေါင်းရှိတယ်၁၃ခုပေါင်းရှိတယ်အဲဒါက လက်တစ်ခုဆိုတော့ဒီကတစ်ခုရဲ့သုံးခုရဲ့ထဲလိုက်လို့ရှိရင်ဆက်တစ်ခုဖြစ်တာပေါ့လေဒုတာမူရတာတာမညတာဆိုတဲ့စိတ်ဒဇတော့ဥဒုဇတော့အဟာရဇတော့ရုပ်တင်မှာပေါ်ပေါ်ပါပါဖြစ်တဲ့အခါကလည်းဒုတာမူရတာကမြတ်တာပါတယ်ကိုယ်မှလက်ကလေးဒီလိုကြွလိုက်တယ်ဆိုရင်ပဲ အဲကျမ်းကျမ်းမှာရှိနေတဲ့ပုဂ္ဂိုလ်ပေါ့ဘာဘာနဲ့လည်းလည်းကူကူလေးလုပ်လို့ရတယ်ဒီမှာလူဒ္ဒပုဇ္ဇာကမြတ်တာပါသွားတယ်ဒီမှာပေါ်တယ်လို့ပေါ်သွားတယ်လို့အဲဒီလူဒ္ဒပေါ်ပါတဲ့သဘောမူရုဒ္ဒနုညံ့တဲ့သဘောကာမညတာအလိုရှိတိုင်းပြုကျင်နိုင်တဲ့ခံကြမ်းတဲ့သဘောဒီသုံးခုကဆိုတော့လေရုပ်ရဲ့အမူအရာလေးတွေပဲဒီသုံးခုကိုထည့်လိုက်တော့ခုနရှစ်ခုတည်းအထကလာထဲမှာလို့သက်တခုပြည့်သွားတယ်ဧကရာတကကလာခေါ်တယ်လေဒီလိုလာတာကိုအဲ့ဒါဝိပဿနာရှုခွင့်ရမလို့ဘူးတဲ့ဒီဥစ္စာ ဒုဒမုဒ္ဒကမြတ်တာဒါမလို့ဘူးဒီမှာဒီမှာကျွတ်တော့ပြီးတော့ပါရနောကကလအပံမြည်တဲ့ကလထဲမှာလည်းအခုလိုရွတ်ဆိုနေတဲ့အခါကလာမယ်။ညညမမနဲ့ရောင်းနေပါလေကောင်းနေတဲ့အခါရွတ်ဆိုရပြောရလိုလိုကူကူလေးနဲ့မြည်နေ။အဲ့ဒီမှာလူတော်မူလူတော်ကမြတ်တယ်ပါနေ။မမမကြားဖြစ်နေတဲ့အခါကျအပံဖြစ်ကိုရအနာအထုတ်ရတယ်လို့ဆိုတာ။အဲ့ဒီမှာလူတော်မူလူတော်ကမြတ်တာမပါဘူး။လေး။အဲညညမမရှိတဲ့အခါ လက်ကြောင်းတွေဘာတွေကောက်နေတဲ့ခါတွေမှာလွယ်လွယ်ကူကူလေးနဲ့အသာဖြစ်နေအဲဒီလိုခါကလည်းလူတော်မှုလူတကမြတ်တာပါတယ်အဲဒီတော့နဝကကလာထဲမှာအဲ့ဒီသုံးခုထည့်လိုက်တဲ့အခါမှာဒွါရသအဲကိုးနဲ့သုံးနဲ့ပေါင်းတာဆက်နေဖြစ်တာကိုဒွါရတကကလာဖြစ်နေတယ်နောက်ပြီးတော့ဝိညာဉ်နဲ့တကွာတွဲဖြစ်တာရှိသေးတယ်တဲ့အခုဘုန်းကြီးညွှန်နေတဲ့အခါနေဝိညာဉ်နဲ့တကွာတွဲဖြစ်တယ်ဝိညာဉ်မပါဘဲနဲ့ဟို အမှန်ဟိုကြီးတဲ့အသားတို့ဘာလို့ဒီဘာတွေရှိပါလဲအဲတောင်းဟန်တဲ့အသားတို့ဘာလို့ဘာတွေရှိတယ်လဲဝိညာဉ်မပါတဲ့အသားအဲ့ဒါကတော့ဒွါရတက္ကကလာပဲအခုသိစေလိုတဲ့အ내ရိပဲတွေကိုပြောနေတဲ့အခါမှာသိကြောင်းဖြစ်တဲ့ဝိညာဉ်ရုပ်ကြီးလည်းပါသေးတယ်တကယ်အဲဒီဝိညာဉ်နဲ့တကွလုဒ္ဓမှုတကမြတ်တာရောဆိုတော့ဝိညာဉ်ရဲ့ပဇိဝိညာဉ်ရဲ့လုဒ္ဓမှုတကမြတ်တာရဲ့အလုံး၄ခု၄ခုနဲ့ဒီက အပန်ပါရဏောကအပန်နဲ့တကွ၉ခုရေပေါင်းလိုက်တော့၄ခုနဲ့၉ခုပေါင်းတော့73ခုရှိတာပေါ့သေရတကကလာခေါ်တယ်။ဟောကာယဝိညာဉ်နဲ့တွဲပြီးတော့လည်းရှိသေးတယ်။သမုဒယကမညတရဲ့ဒီကိုလည်းလှုပ်ရှားတဲ့ခါကလာမှာကိုယ်ကသိစေလိုတဲ့အမူအရာနဲ့ပြုလုပ်တဲ့ခါကလာတွေမှာကာယဝိညာဉ်လည်းပါတယ်ဒုတမှုဒကမညတလည်းပါတယ်၄ခု။ အဲ၄ခုနဲ့ခုနအသကလ၈ခုနဲ့ပေါင်းလိုက်လို့ရှိရင်သူကလေဒွါရတကကလဖြစ်တယ်အဲပါဒီကအာနိဗန္ဒယုတ်တွေနဲ့တွဲပြီးတော့ဖြစ်တယ်ကလပွားတယ်အဲဒီကလပွားတွေတော့ဒီဝိသုဒ္ဓိမေကဝိပဿနာအခါမှာမပြရဘူးဘုန်းကြီးကလည်းအဲဒီဝိသုဒ္ဓိမေကအားဖြင့်ဒီပြီးတာတော့ဒါလူကြီးတော်တယ်အဲဒီတော့ဝိပဿနာကြည်ပေါင်းတဲ့ကလတာတော်ကိုအထကလကတစ်ခုနဝကလကနှစ်ခုသုံးခုရတယ်သာသကကလက၈ခု ၁၁ခုပဲရှိတယ်အဲဒီ၁၁ခုကလပ်တွေကကိုယ်ထဲမှာကလပ်ပေါင်းဘယ်လောက်ရှိရဲ့ဆိုဝိသုဒိမေကတွက်ပြထားတယ်ဘုသူရာကြီးပါပဲမှတ်ဖို့ပါဝိပဿနာရှိရနဲ့သုံးချဖို့မဟုတ်ဘူးဒါပေမဲ့ဒါလေးတွေကောင်းမကောင်းလဲသိမှာလေးတွေဝိသုဒိမေကိုယ်ထဲမှာကုဋ္ဌတာအစုပေါင်း42ခုရှိအမျိုးပေါင်းအမင်ကတစ်ခုမွေးကတစ်ခု ဒီပဲလည်းပဲတာတစ်ခု၊သွားတာတစ်ခု၊ရေတာတစ်ခု၊အသားတာတစ်ခုစသည်ဖြင့်အဲဒီက30နဲ့မရှိဘူး။နောက်ပြီးတော့ဝါယောကုဋ္ဌာသဆိုတဲ့လေလေရုပ်က6မျိုးရှိတယ်။လေလေကုဋ္ဌာသက6ခုရှိတယ်။ကေသောကုဋ္ဌာသဆိုတဲ့ကေသောမီးမီးပို့စုပေါ်အဲဒါက၄ခုရှိတယ်။အဲဒီ6ခုရဲ့၄ခုအဲဒီက10ခု ခုန30နဲ့ဒုရိသကာယ30နဲ့ခုနဲ့ပေါင်းလိုက်တော့ကို40နဲ့ခုရှိတယ်ကိုယ်ထဲမှာရုပ်စုက40နဲ့ခုကသာပုံပဲဒီပြင်လည်းပဲတချို့ဒီထဲမှာပါဝင်တာနည်းနည်းပါးပါးရှိတာပေါ့လေအဲဒီဥစ္စာတွေကတော့ဒီထဲသင်လျော်ရတယ်ပေါင်းပြီးတဲ့ထဲမှာသင်မှာအဲသက္ကရာပါဠိသက္ကရာတွေလိုအားဖြင့်တော့ဒီ40နဲ့ခုပဲရှိတယ်ဘုရားက42ခုဥပဒနာရှိဖို့အသင်လျော်တာ42ခုအဲဒါရှိတယ် အဲဒီတော့32ခုတာသာကတာလူတွေကြကြတယ်ဒီသောကုထာသတို့ဝါယောကုထာသတို့ဆိုတာတွေကတော့ဒါတွေကတည်းမရကြဘူး။နေကြတော့နောက်တော့ကျတော့နောက်မှဆောင်းမှုတော့ပေးရအောင်လေ။မပေးဘဲနဲ့ပြောဆွဲလို့မဖြစ်ဘူး။အခုအများသိနေတဲ့32ခုထာသကတော့ဒါကတော့ဆောင်းမှုပေးဖို့ကမလိုပါဘူး။ ပြည့်ကျင်လို့ရှိရင်ဟိုမှာသာဟုတ်သာဟုတ်ကြာကြာပြည့်ကြပြီးတော့သဘေမွေးမြင်စေတဲ့တဲ့သွားရေးဒီမှာကိုယ်တော်ရတော့ဘုရားဝတ္တရားမြဲအမှုလုံးပြုလို့ညွှန်နေတာသူတို့ရတယ်။ဒါမင်းမွေးမြင်စေတဲ့တဲ့သွားအရေးသာအကျိုးအရေးကြီးလို့ရှိပြီးအလုံးအသက်အမေ့ရှင်သုတ်မောက်ဥဒေသာတို့တောင်းအောင်နောက်တဲ့ရည်ကလေးကြီးကျွေးကျွေးစီတဲ့ရဲ့ရည်ကြီးပြီးတို့နှာအသေးချင်းနဲ့၃၀ခုရှိတယ်။ဒီငယ်အသေးနှာတွေစတဲ့ကြောင်းမြန်နဲ့ပြန်လာတယ်မှာ၃၀လုံးရှိတယ်။ တရားဥဒေတဲ့ပုဂ္ဂိုလ်တွေဒီတိုင်းပြောနှုတ်တဲ့နေရနေတယ်တော့အဲဒါဝိယုသင်္နေရရှိပါဒီနေ့နေရာဒီလိုရှိပါပေါ်ပါလေဒီ39ခုတော့ဒါကအဲဒါတော့ဘုန်းကြီးဆောင်းဝင်မပေးဘူးအရင်တုန်းကဓာတုဝဝဒဟောတဲ့အခါတော့အဲဒါတွေလည်းပဲဆိုရတယ်ဒါတွေလည်းဆိုရတယ်ပြီးတော့အဲဒါတွေကမဆိုနိုင်ဘူးပြုတ်ပဲဆွဲတော့မယ်အဲဒီ39ခုတော့ဒါထဲမှာနတ်တွေသွေးမျက်ရည် ဒီလေးခုရှိတယ်တဲ့ဒါကပိတ်ကြောင်လည်းဖြစ်တယ်ဥဒုကြောင်လည်းဖြစ်တယ်အဲတော့မျက်ရည်ဆိုလို့ရှိရင်စိတ်ကဝန်းနေဝန်းနေပြီးသင်္ချမ်းမသာဖြစ်တဲ့ကမျက်ရည်ဖက်တတ်တာပဲလိုလိုလည်းပဲမျက်စီထဲမှာဒီကိုယ်လိုဘာလို့ဝင်တိုက်ပြီးမျက်ရည်တွေထွက်တာလည်းရှိတာပါပဲအဲအလိုလိုဝင်ပြီးတော့ဒီကိုယ်လိုဘာလို့ဝင်တိုက်ပြီးတော့ မျက်စိနာပြီးမျက်ရည်ထွက်လာတာဥရုကြောင့်ဖြစ်တာဥရုကြောင့်ဖြစ်တဲ့မျက်ရည်ဒါကဥရုဇဥရုဇရုပ်ခေါ်တယ်သိမိချမ်းသာဖြစ်ပြီးဝန်းနေပြီးတော့ငိုတဲ့အခါထွက်တဲ့မျက်ရည်ကတော့ဒါကစိတ်ဒုစရစိတ်ကြောင့်ဖြစ်တဲ့မျက်ရည်သူကမျက်ရည်ကနှမျိုးထွက်နိုင်တယ်ကာညောင်းတော့မျက်ရည်မထွက်ဘူးအာဟာရကြောင့်မျက်ရည်ထွက်တော့ဒီထဲမှာမပါဘူးထဲ့မထားဘူးအဲ့ဒါလည်းပဲဥရုဥရုဇာလည်းထည့်ယူတော့မှာ မယုတ်သေးတွေပါလေသိစတာသာလို့ရှိရင်မျက်ရည်တော့ထွက်တာတယ်လို့လားဒါပေမဲ့လည်းအဲ့ဒါဥရုတွေထည့်ရမှာများသူသူတော့ဥရုတော့ဖြစ်တယ်လို့ဆိုတော့အာဟာရကြောင့်ဖြစ်တဲ့သဘောမဟုတ်ဘူးဥရုကြောင့်ဖြစ်တဲ့သဘောဒါဥရုဇာလည်းပဲထည့်ယူရသွေးထူဇာလည်းပဲဒီလိုပဲပူလို့အဲ့လိုထွက်တဲ့ရှိတာဒါကဥရုကြောင့်ထွက်တဲ့ထွက်တဲ့ရှိအဲစိတ်တွေပါလေပူလောင်ပြီးတော့သင်္ချမ်းမသာဖြစ်ပြီးထွက်တဲ့ကျွေးတဲ့ရှိတယ်စိတ်ဥဇာ သိကြောက်ထွက်နေပြီတွေးဆိုတာလည်းပဲအလိုလိုဖြစ်နေတဲ့တွေးကတော့ဥဒုရောက်ဖြစ်တဲ့တွေးယွန်စရာတွေပါလေတွေးလို့တွေးထွက်ဖြစ်လာတာကတော့ဒါသိကြောက်ဖြစ်တဲ့တွေးနှက်ကလည်းပဲဥဒုရောက်ဖြစ်တာလည်းများပါလေသိကြောက်ဖြစ်တာကတော့သူကတော့တော့နည်းပါလိမ့်မယ်ဘယ်လိုဟာသိကြောက်ဖြစ်တယ်လို့ပြောဖို့တော့တော်တဲ့နေတယ်ဥစ္စာကတော့ဒါပေမဲ့လည်းဒီကလာပြောတဲ့အတိုင်းနှက်လည်းပဲသိကြောက်လည်းပဲနှက်ဖြစ်ပြီးတဲ့ဒါကြောင့်နှက်တွေးတွေးမြဲရည် စိတ်ဥရုကြောင့်ဖြစ်သည်စိတ်ကြောင့်လည်းဖြစ်သည်ဥရုကြောင့်လည်းဖြစ်သည်အထကလာယုံနှစ်ခုစီစိတ်ကြောင့်ဖြစ်တဲ့အထကလာတစ်ခုဥရုကြောင့်ဖြစ်တဲ့အထကလာတစ်ခုဆိုတော့နာတွေတွေးမျက်ရည်စိတ်ကြောင့်ဖြစ်တဲ့အထကလာက၄ခုဥရုကြောင့်ဖြစ်တဲ့အထကလာလည်းပဲနာတွေးတွေးမျက်ရည်၄ခုကိုသိခုရမှာပါအထကလာသိခုရအထကလာယုံနှစ်ခုစီနှစ်ခုစီဆိုတော့ လေးနှစ်ဒီဆိုရင်ရှစ်ခုရတယ်အဲဒါရုပ်ပေါင်းဘယ်လောက်ရသွားတော့ဆိုတော့ကလတာရှစ်ခုဆိုတော့ရှစ်ခုရှစ်ခုရှစ်လီကို64ရတာပေါ့လို့ကလာတခုတခုမှာရုပ်က7ခုပါတယ်အဲဒီကလာပေါင်းက7ခုဆိုတော့64ရတာမျိုးပါရုပ်ပေါင်း64ရပြီပေါင်းနေတာလေးမှတ်ထားမယ်အဲတွေ့ရမယ် နှတ်တွေသွေးမျက်ရည်သိဥဒုကြောင့်ဖြစ်သည်အထကလာယုံနှစ်ခုစီရုပ်ပေါင်း64ရသည်နှတ်တွေသွေးမျက်ရည်သိဥဒုကြောင့်ဖြစ်သည်အထကလာယုံနှစ်ခုစီ ရုပ်ပေါင်း64ရသည်ရုပ်ပေါင်း64ရသည်သာ ကြောင့်လည်းဖြစ်တယ်ဥရုကြောင့်လည်းဖြစ်တယ်ဥရုကြောင့်ဖြစ်တာကတော့သင်ကြားနေပါအဲစိတ်ကြောင့်ဖြစ်တယ်ဆိုတာလည်းပဲကိုယ်ထဲမှာရှိနေတော့ကစိတ်ဒုက္ခခေါ်ရတယ်ပြင်မဲ့တွေးထိုးလိုက်လို့ပြင်မဲ့ရောက်သွားတာဥရုဇပဲပြင်မဲ့မှာတော့စိတ်ဒုက္ခမရှိဘူးတွေးလိုက်ဒီလိုပဲကိုယ်ထဲမှာရှိနေတော့အတွင်းမှာကိုယ်အတွင်းမှာဖြစ်နေတော့ကစိတ်ဒုက္ခအပြင်မဲ့ရောက်လာတဲ့ခါကျတော့ကိုယ်စိတ်ဒုက္ခမဟုတ်တော့ဥရုဇခေါ်တယ်မျက်ရည်လည်းဒီတိုင်းပဲအဲသွက်ခါကကိုယ်ထဲကမလွတ်သေးခင်အတွင်းအဲဒါစိတ်ဒုက္ခပြင်မဲ့ရောက်သွားတဲ့ဥရုဇ ဥဒုကြောင့်ဖြစ်တဲ့ဥစ္စာကတော့စရတဲ့ကဥဒုစာပဲကိုယ်တည်းကလည်းဥဒုစာပြင်မဲ့ရောက်လည်းဥဒုစာအဲဒီလိုရှိပါတယ်အဲဒါလည်းမှတ်တာအဲတော့နှပ်မှာစိတ်ကြောင့်ဖြစ်တဲ့သကလကတသူဥဒုကြောင့်ဖြစ်တဲ့သကလကတသူဆိုဆက်ချက်ကိုရတယ်တွေးကလည်းပဲဒီလိုဆက်ချက်ကိုတွေးကလည်းဆက်ချက်ကိုပြည့်ရည်ကလည်းဆက်ချက်ကိုဆက်ချက်သေးတယ်၆ချက်နဲ့လေးပေါ့လိုတဲ့တွေ့ရပါတယ်အဲဒါယူပေါင်း၆ချက်နဲ့လေးရတယ်ဒါကအမျိုးအတွက်သာ အဲနှတ်တရားသက္ကလာတခုတည်းနှစ်ခုတည်းပဲဟုတ်မလဲအများကြီးပေါ့နှတ်တပုံဆိုရင်အများကြီးပေါ့နှတ်တည်းလည်းပဲအများကြီးလည်းရှိတာပဲတရွေးတယ်ဒီလိုပေါ့တရွေးတွေတစ်ပေါက်ဆိုရင်အဒီမှာသက္ကလာတွေအများကြီးပေါ့ညီတော့နေအောင်အများကြီးပဲအဲကျွေးတော့မျက်ရည်တော့ဒါတွေလည်းအများကြီးပါပဲဒါပေမဲ့လို့အမျိုးမျိုးအားဖြင့်တော့စိတ်ကြောင့်ဖြစ်တာကတစ်မျိုးဥပ္ပကြောင့်ဖြစ်တာတစ်မျိုးဒီလိုတစ်မျိုးတစ်မျိုးကိုသလားတစ်ခုတစ်ခုပဲဒီမှာဉာဏ်တွက်ထားတယ်ရုပ်ပေါင်း64ဆိုတာလည်းအဲ့ဒီ ကလား၈ခုကိုယူပြီးတော့64ပြောတာ64ခုတဲ့ပဲကားနေမှာတော့အများကြီးလို့သာတွေးတစ်ပေါက်ထဲတင်ကိုပဲอืมယူပေါက်64မသာဘူးအဲ6000 4000လည်းကမှာမဟုတ်အများကြီးပဲအများကြီးရှိပါတယ်ဒါပေမဲ့လို့အခုကလားအယူသွဲနေတော့ကလား၈ခုရတော့၈ခု64နဲ့လေဒါတွေ့တာလေအဲနောက်လည်းပဲဒီတိုင်းပဲဒီနည်းတိုင်းတွေ့တော့တယ်သာဖြင့်သာဟောင်းခြင်းနဲ့ဒီကုသိုလ်ကြောင့်ဖြစ်ပြီးခုနကနှတဲ့တွေသိဉ္ဇည်ဆိုတာတွေက အာဘောဓဆိုတာဆိုသာမင်မွေးရင်စေသေးလည်းပဲသွားအရေးဒီထဲမှာပါဘူးလားလို့ပြောတယ်အသာအကျော်အယိုးရိုးလေးရှင်ရှင်အမျိုးဒီထဲမှာမပါဘူးနှလုံးအသေးအမေးပြင်းသုတ်ဒီမှာမပါဘူးဘုမဥရင်စာသေးစာအောင်အုံနောက်ဒီမှာလည်းမပါဘူးလားဒီရ20ထဲမှာမပါဘူးအဲနောက်အာဘောဓ12ခုတွေကပါတယ်ဒါနှစ်တရွေ့ဆွေးမြည်ဒါတွေကအာဘောဓထဲကတက်တက်ပဲသိဥပ္ပယောဖြစ်တယ် အခုစာသစ်စာအောင်ဆိုတာကတော့အထူရ20တဲကပါတယ်ကျင်ငယ်ကြီးဆိုတာကဘောရ12ခုတဲကပါတယ်ဒီ၄ခုကပထဝီဓာတ်20ပထဝီဓာတ်အဖို့20တဲက2ခုအဘောရအဖို့12ခုတဲက2ခုပေါင်း၄ခုအဲ့ဒါဥရုကြောင့်ပဲဖြစ်တယ်တဲ့ဒါကတော့ဥရုဇကြီးတယ်ပဲစိတ်ကြောင့်ဖြစ်တာမဟုတ်ဘူးတဲ့စာသစ်ဒါလေးဆိုတာအမင်းတို့ဟင်းတို့စားပြီးတော့ စပြီးတာကစာတဲ့အိမ်နဲ့ဒီနေတဲ့စာတဲ့ပေါ်လေစာတဲ့အိမ်လေးရှိတယ်သိသေးတယ်ဆိုတာဒါကုနေခါကာလတော့ဆရာဝန်တွေဘာတွေကရုပ်ပုံတွေနဲ့ပြတာတော့ဘယ်နှသင်ကြပါလဲဒီဘက်ကလိလာတဲ့ပုဂ္ဂိုလ်တွေဆိုသိသိနားလည်နေတာပဲဥစ္စာကတော့အစာဟောင်းဆိုတာကလည်းအဲဒီစာသက်ကကျင်ညက်သွားတဲ့ကျင်ကျက်ပြီးကြောင်းလဲသွားတဲ့အခါမှာစာဟောင်းဖြစ်သွားတာအဲဒါကလည်းပဲကိုယ်ထဲကမဆွဲသေးခင်ကိုယ်ထဲတင်ရှိနေတာပဲဥမာကြီးရဲ့နေရာမဟုတ်ဘူးဒါတွေကလည်း နေတိုင်းနေတိုင်းဒီတိုင်းဒီတိုင်းဒီကအစာဟောင်းတွေအရှင်ကြီးတွေထုတ်ပြနေရတယ်ကိုယ်တွေကနည်းတာမဟုတ်ဘူးကြာအဲ့ဒါတွေကစိတ်ကြောင့်ဖြစ်တာမဟုတ်ဘူးအင်းကာညာဖြစ်တာလည်းမဟုတ်ဘူးကာညာဖြစ်တာလည်းမဟုတ်ဘူးအာဟာရတော့အာဟာရစားလို့တော့အာဟာရကနေဖြစ်တာဒါပေမဲ့လို့အာဟာရကြောင့်ဖြစ်တာလည်းအာဟာရဩဇာယုတ်ကြောင့်ဖြစ်တာတော့မဟုတ်ဘူးသူကဘူလာကလည်းကရှိနေတယ်အစာအာဟာရလို့ခေါ်တဲ့အဲ ရုပ်အကျမ်းစားတွေပဲရုပ်အကျမ်းစားတွေကနေပြီးတော့အစာအောင်ထိကြောင်းလဲတာစာရိတ်စာအောင်ကြောင်းလဲတာအဲကြောင့်အာဟာရကဖြစ်တယ်လို့တော့မဆိုရဘူးအာရသရုပ်တော့မဟုတ်ဘူးလို့တော့အောင်ဥရုဇပဲရင်းငယ်တဲ့စာနေပြီးစာတော့ရအီအီရတ္တိကဖြစ်လာတာဒါလည်းနောက်ဆန်းကျေတာပါအစာရင်းနဲ့ရောက်လာလို့ရှိရင်ဒီကနေပြီးတော့သူကြည့်ရောက်သွားအောင်လို့အဲဒီကနေပြီး သူ့ဆိုင်ရာပိုင်းပြောရတယ်သူဆွဲဆုပ်ပြီးတော့သွားပြီးသိစစ်ပြီးတော့သိနေတယ်တော့ဟောတယ်သိကောင်းတာလည်းသူကလည်းအဲ့ဒါလည်းပဲဥဒ္ဒဇသက်သက်ပဲတယ်လားသိကြောင်ဖြစ်တာမဟုတ်စံကြောင်ဖြစ်တာလည်းမဟုတ်သာတော့တဲ့စာရပြီးပြီးတော့ဖြစ်တာဒါပေမဲ့လို့အာရဇရုပ်တော့မဆိုရဘူးဩဇာရုပ်ကြောင့်ဖြစ်တာမဟုတ်ဘူးတဲ့ဒီဥစ္စာကသာတော့တဲ့အဲဝတ္ထုပြီးပြင်တဲ့တကြွတိကြောင်းလည်းပြီးဖြစ်လာတာပဲဥဒ္ဒဇအာရဇရုပ်တော့မခေါ်ရဘူး ကြီးတဲ့ဒီဆိုတာကတော့နာရီပါရှိတဲ့ခါမှရှိတယ်အဲအနာမှာရှိခဲ့တဲ့ဟာကဒါလည်းပဲဥဒုကြောင့်ဖြစ်တာပဲဒါကြောင့်စာသေးစာအောင်ခြင်းငယ်ပြီးဥဒုကြောင့်ဖြစ်ပြီးဥဒုစာရုပ်ကြီးတယ်ပဲဒီထဲမှာတော့အထကလာရုပ်တစ်ခုကြီးပဲရတယ်စာသေးဥဒုစာကလာတစ်ခုအကလာသာဟောင်းဥဒုစာကလာတစ်ခုခြင်းငယ်ကလည်းဥဒုစာကလာတစ်ခုဒီကလည်းဥဒုစာကလာတစ်ခုတစ်ခုစီပဲရတစ်ခုစီရလို့ကလာတစ်ခုတည်းနဲ့လားဆိုဘယ်ဟုတ်မလဲ ဒါကတော့များများသလားဘောအစာသိတယ်မျက်နှာကြီးစတာလို့ရှိရင်မဲဘူးဘောသူစားဓမ္မသက္ကလတိအဲဂရေပေါင်းပိမ့်ပန်းဒီတော့လို့မရနိုင်ဘူးအများကြီးဘောသူကဤဆိုတဲ့ဟာလေးကိုဤလေးတစ်ဆက်ဆိုရင်ကိုအများကြီးပါပဲဒီမှာလည်းပဲပိမ့်သားအများကြီးပါပဲကလတိဒါပေမဲ့လို့ကုလူကြောင့်ဖြစ်တဲ့ကလအဖြစ်ဖြင့်တမျိုးတည်းပေါင်းပြီးတော့ခေါ်ထားတယ်သက္ကလကိုတစ်ခုစီတဲ့တစ်ခုစီဆိုတော့၄၄ရှစ်လီဟုတ်လား အဲ၈ခုပေါင်းကလာ၄ခုဆိုတော့၄ရှိတယ်32ပေါ့ဒါမှရုပ်ပေါင်း32ရပြီရုပ်ပေါင်း32ရတော့ခုနက64နဲ့၄နဲ့ပေါင်းလိုက်လို့ရှိရင်64 30နဲ့96နောက်ကပေါင်းပြရတာအဲဆိုရမယ်စာလေးအစာဟောင်းခြင်းငယ်ပြီးကုရုကြောင့်ဖြစ်သည်သက္ကလာယုတ်တစ်ခုစီရုပ်ပေါင်း32ရသည် သာ နှတတွေချွေးမျက်ရည်တွေက၄ခုသုထာတာ၄ခုသာရိဇာအောင်ကျင်ငယ်ပြီးဒီကသုထာတာ၄ခုဆိုတော့၈ခု30 32ကုထာတာမှာကုထာတာ7ခုနှုတ်လိုက်တော့32ထဲမှာ7နှုတ်တော့24ကျန်တယ်။အဲဒီ24ဟာ အာဘောဓထဲကနှတ်တွေချွေးမြဲရီ၄ခုသင်ငယ်ပြီး2ခု6ခုရော့သွားတော့အာဘောဓ12ခုရှိတာကိုအဲအာဘောဓအဖို့က12ခုပထဝီဓာတ်က20ထဲမှာစာလေးစာအောင်2ခုလို့တော့သူက16ခုပထဝီဓာတ်16ခုနဲ့အာဘောဓ6ခုနဲ့16နဲ့6နဲ့ပေါင်း24အဲ့ဒါကြားနေတာအဲ့ဒါတွေကဘာတွေလို့ဆိုလို့ရှိရင် အဲသဘင်မွေးရင်ခြေလည်းလည်းသွားအရေးသားအကျော်အယိုးရိုးလေးစီအမျိုးနှလုံးအသေးအမေ့အပြင်သို့မဥဥဒေအဲ့ဒီဇာရဲဇာဝါဒီမှာပါတယ်။ဘုံနောက်အဲ့ဒါအသေးနဲ့ကြည့်ဘူး။အဘောဓာထဲကသလိတ် ဤသွေးသွေးတလဲဤရတယ်မှာပါသွေးသွေးရတယ်မှာပါအစီကဲလက်ရည်ရတယ်မှာပါဤကြီးတွေးရတယ်မှာပါနှရတယ်မှာပါအသေးကဒီမှာမပါတယ်သင်္ကေတဒီမှာပါအဲဒီဒီမှာပါတဲ့ဥစ္စာနှုတ်မပါတဲ့ဥစ္စာတောက်ခုပဲရှိတယ်ဟိုကတော့ပြောပြောပြောပြတယ်အဲ့ဒါ ပထဝီရ16ခုကျန်သေးတယ်အာဘောဓက6ခုကျန်တယ်ဘော24ခုကျန်တယ်အဲဒီ24ခုကဘာတွေတော့ဆိုလို့ရှိရင်ကျင်းသောပထဝီအာဘောအဖို့အာဘောအဖို့စု24မျိုးကျင်းသောပထဝီအဖို့စု7ခုအာဘောအဖို့စု6ခုဘောလို့ရှိရင်24ခုရှိပြီကျင်းသောပထဝီအာဘောအဖို့စု24မျိုးကံစိတ်ဥဟာကြောင့်ဖြစ်သည်အဲ့ဒါကတော့အကြောင်း၄ပါးလုံးကြောင့်ဖြစ်တယ် ရုပ်ဖြစ်ခြင်းအကြောင်းက၄ပါးပဲရှိတယ်။ကာကြောင့်ဖြစ်တဲ့ရုပ်ရှိတယ်၊စိတ်ကြောင့်ဖြစ်တဲ့ရုပ်ရှိတယ်၊ဥဒိကြောင့်ဖြစ်တဲ့ရုပ်ရှိတယ်၊အာဟာရကြောင့်ဖြစ်တဲ့ရုပ်ရှိတယ်။အဲကံစိတ်ဥဟာကြောင့်ဖြစ်သည်ကံစိတ်ဒါတော့အပြည့်စုံမယ်။ဥကတော့ဥဒုဥဒုဆိုတော့ရှင်းနေမလို့သူတို့လောက်တာအာဟာရကလည်းပဲရှင်းပြီးပြင်တော့ဟာဥဟာကြောင့်ဖြစ်သည်။အဲကံစိတ်ဥဒုအာဟာရအကြောင်း၄ပါးကြောင့်ဖြစ်ပါတယ်တဲ့ဥစ္စာတွေကရှင်စေ၄ခုကတော့ အကြောင်း၄ပါးကြောင့်ဖြစ်တော့သူထဲမှာကာကြောင့်ဖြစ်တဲ့ကလတွေကဒါတွေကလည်းပါတယ်စိတ်ကြောင့်ဖြစ်တဲ့ကလဥရုကြောင့်ဖြစ်တဲ့ကလအာဟာရကြောင့်ဖြစ်တဲ့ကလတွေကလည်းပါတယ်အဲကာကြောင့်ဖြစ်တဲ့ကလတွေကဘာတွေတုံးဆိုလို့ရှိရင်ကာယဘောကာယနဲ့ဘာဝရတရကလနှစ်ခုစီကာယရတကနဲ့ဘာဝရတကကလနှစ်ခုစီနှစ်ခုစီပါတယ်သမင်ထဲမှာနှစ်ခုပါတယ်ကာယရတကဆိုသမင်ထဲမှာအမိထဲကပါ ကောင်းထဲမှာအသားထဲမှာဝင်နေတဲ့အမြင့်ရင်းသာမင်ရဲ့အမြင့်ရင်းထဲမှာတွေ့ရှိနိုင်တဲ့ပတ်တိဘာရဒကပါတယ်မိမတိကြောင့်မျိုးစေရုပ်ယောက်ျားတိကြောင့်မျိုးစေရုပ်ဘာဝဒတကပါတယ်သာမင်အမွေတူပဲဒီသက်လက်ထဲမှာလည်းအမြင့်ရင်းထဲကအသားနဲ့ထိစနေတဲ့အပိုင်းကသွားအဲသွားကတော့တော်တော်ကြည့်ကြသွားကတော့ သွားကတော့သွားကြားလေးပဲမယ်လို့သွားကြည့်နေသူကရှိတယ်။ဒါရဗလာဒီထဲမှာရှိနေတယ်။ဒါရင်မူရင်ခြေတဲ့လက်တဲ့သွားအရေးရေးကုန်။အဲဒါရဗကပါမှသင်ကြတယ်။ဘာဝရဗကဆိုတာကတော့သူကတော့တကူလုံးနဲ့စပ်ပြီးတော့ပြောမှရှိမှာတနည်းအားတနည်းအားလည်းတော့မသိနိုင်ဘူး။ သမင်မွေးခြေသေးလို့တဲ့သွားအရေးအသားအကြောအယိုးရိုးရိုးရှင်အညွတ်နှလုံးအသက်အမေ့အပြင်ဆုံးအဲ့ဒါတွေအကုန်လုံးသာရတက္ကနဲ့ဘဝရတက္ကတွေအကုန်ပါတဲ့နောက်ပြီးတော့ဒီအာဘောအာဘောကိုစုတွေကလည်းဒီတိုင်းပဲတလိပ်ကြီးကြီးတလိပ်အဲဒီဥစ္စာတွေလည်းပဲဒီလိုပဲပါတာပဲသာရတက္ကလည်းပါတယ်ဘဝရတက္ကလည်းပါတယ်အဲဒါကြောင့် ကာယနဲ့ဘာဝတတကကလာနှစ်ခုစီကာယတတကကလာဘာဝတတကကလာကလာနှစ်ခုစီကံကြောင့်ဖြစ်ပြီးတာကံကြောင့်ဖြစ်တဲ့ဥစ္စာတွေဒါတွေကသေဥကြောင့်ဖြစ်တာမဟုတ်ဘူးဒီကလာနှစ်ခုကကံကြောင့်ဖြစ်တဲ့ဟုတ်လားကာယရတကဆိုတာကိုယ်အတွေ့အထိကိုဖမ်းနိုင်တဲ့ကာယရတကဆိုတာကကံကြောင့်ဖြစ်တာသေဥကြောင့်ဖြစ်တာမဟုတ်ဘူးဘာဝရတကဆိုတာလည်းပဲကံကြောင့်ဖြစ်တာသေဥကြောင့်ဖြစ်တာမဟုတ်ဘူး အဲဒါကာယနဲ့ဘာဝတသကကလာနှစ်ခုစီကာကြောင့်ဖြစ်သည်ကာကြောင့်ဖြစ်တဲ့ကလာနှစ်ခုစီ24ခုမှနှစ်ခုစီဆိုရင်48ခုရှိတာပေါ့မျိုးရမယ်ကလာ48ခုရုပ်ပေါင်းဆိုရင်480ရသွားမယ်အဲဒီနောက်ဒါပေါင်းပြတော့အထာကလာယုတ်3ခုစီစိတ်ဥပါကြောင့်ဖြစ်ပြီးအဲဒီ24ပါးသောစုမှာအထက်ကကလအထက်ကလကလည်းပဲ သုံးခုစီရတယ်စိတ်ကြောင့်ဖြစ်တဲ့သာကလတစ်ခုကုသကြောင့်ဖြစ်တဲ့သာကလတစ်ခုအာဟာရကြောင့်ဖြစ်တဲ့သာကလတစ်ခုဒါကြောင့်စိတ်ဥဟာကြောင့်ဖြစ်ပြီးစိတ်ဥဟာကြောင့်ဖြစ်တဲ့အထာကလယုတ်ကသုံးခုစီရတယ်သုံးခု24ဒီဆိုတော့90နဲ့နှစ်ပေါ့ဒလာပေါင်း90နဲ့နှစ်ရုပ်ပေါင်းဆိုရင်တော့ဒီကရည်ရွယ်မှရှင်တဲ့အတိုင်းမလွယ်ဘူးဒီဥစ္စာတော့အဲဒါ အဲ့ဒါရုပ်ပေါင်းဘယ်လောက်ရတော့ဆိုတယ်မှာပေါင်းထားတယ်ဒါတော့သူပြီးတွေ့ထားတာဒီဝင်လည်းပြောတော့တော့အဲမလို့ခဏခဏကြည့်တဲ့ပုဂ္ဂိုလ်တွေနဲ့တော့တော့တယ်အဲ1050နဲ့6ရတယ်တဲ့1050နဲ့6ဒီကကလားနှစ်ခုက30ကို30ကလားနှစ်ခုဆိုတော့20ရတာပါဒီက3ခုအထကလား3ခုက ပြည့်စစ်ခုကလာဆိုတော့73နဲ့24နဲ့24နဲ့20နဲ့ပေါင်းတော့24နဲ့40နဲ့40နဲ့4ရ44 24လီပဲဟာလွယ်ပါရဲ့ညောင်းလို့ရှိရင်လေးနဲ့မြောက်လိုက်လို့ရှိရင်24ကိုလေးနဲ့မြောက်လိုက်လေးလေးဒီ16လေးလေးဒီ16ရ96ရ196နဲ့1960ပဲပေါင်းလိုက်တော့ 196 1960ပေါင်းလိုက်တယ်1056ရတယ်အဲ7356ဒီတိုင်းမှရတယ်လားဒီတက်တွေ့ထားတာပါဒီတိုင်းမှနာသူကဝိသုဒ္ဓိမေတ္တာကိုတွေ့ထားတာပါတယ်သူကကဏ္ဍနေနဲ့သူကတွေ့ထားတယ်ဘုန်းကြီးကဘုန်းကြီးကကြိုက်လားပကြိုက်လားလောက်ဖတ်တွေ့ရတယ်သူကဒီတိုင်းရှိပြီးသားတယ်တက်ဒီတိုင်းရှိပြီးအဲဒါကြောင့် သင်္သောပတိအာဘောအဖို့စု24မိ24ပါးသောကုထာတာရှိပြီးတဲ့လားကိုယ့်ကိုဖြည်းဖြည်းချင်းတွေ့ကြရတယ်ဟိုကနာတတွေဆွေမြဲကြီးအစာပဲအစာဟောင်းခြင်းနဲ့ဒီအဲ့ဒီ7ခုနှုတ်ပြီးတော့32ကုထာတာထဲမှာ24ခုကျန်တယ်အဲ့ဒီ24ခုသောကုထာတာတွေဟာတဲ့ကံစိတ်ဥဒုဟာရကြောင့်ဖြစ်ပါတယ်တဲ့အဲ့ဒီထဲမှာကံကြောင့်ဖြစ်တဲ့ကာရတကဘဝရတကကလက2ခုစီပါတယ်စိတ်ဥဒုကြောင့်ဖြစ်တဲ့အခါကလက3ခုစီပါတယ်ကလ9ခုစီပေါ့လေ အဲကလကတော့၅ခုရုပ်ပေါင်းကတော့44ရတယ်တစ်ခုတစ်ခုမှ44အဲဒါအလုံးစုပေါင်းလိုက်လို့ရှိရင်1056ရတယ်ရုပ်ပေါင်းကလာပေါင်းနေတော့ဒီဒီလွတ်တယ်ဒီသာမပြောနောက်ကြတော့ပြောရမှာပဲပြန်တော့ပြောအောင်လို့ဒါနာပဲထားပါအောင်လေကိုကြောင်လာရှိဒီလာဆောင်မှုပါတော့ကျင်းသောပထဝီအာဘောအဖို့အစု24မြည် ံသိဥဟာကြောင့်ဖြစ်သည်ကာယနှင့်ဘာဝဓာတကကလနှစ်ခုစီကံကြောင့်ဖြစ်သည်သက္ကလသုံးခုစီစိတ်ဥဟာကြောင့်ဖြစ်သည်ရုပ်ပေါင်း1056ရသည် သင်္သောပထဝီအာဘောအဖို့စု24မြည်ကာစိတ်ဥဟာကြောင့်ဖြစ်သည်ကာယနှင့်ဘာဝရတကကလနှစ်ခုသည်ကံကြောင့်ဖြစ်သည်သကလသုံးခုသည်စိတ်ဥဟာကြောင့်ဖြစ်သည် ရုပ်ပေါင်း1056ရပြီ 32ခုထာကသုံသွားတယ်32ခုထာကလမ130နှစ်ကလပေါင်း130နှစ်ရတယ်ခဏကပိုက်လေးပြန်ပြရတယ်စိနာမပိုက်ကနာတတွေဆွေးမြည်ရေးစိတ်ဟုလူကြောင့်ဖြစ်ပြီးသက္ကလယုံနှစ်ခုကြီးဆိုတော့ကလနှစ်ခုကြီးဆိုတော့နှစ်ခုလေးကြီးဆိုစိတ်ကလရတယ်ဟုတ်လားစိနာမပိုက်ကကလစိတ်ခုရပြီရုပ်ပေါင်းကတော့64ခုမှဆွဲပြီးရတယ် စာသေးစာအောင်ကျင်ငယ်ပြီးဥဒုကြောင့်စစ်ဒီထကလာကိုတစ်ခုယူတော့ဒါ၄ခုရတာပေါ့ဒီကလာ၄ခုခုနက7ခုနဲ့၄ခုနဲ့ပေါင်း12ခုရတယ်သင်္သောပထဝီအာဘောအဖို့စု24မြေကာစိတ်ခုဟာကြောင့်ဖြစ်သည်ကာယနှင့်ဘဝဓာတကကလ2ခုစီအထကလ3ခုစီတော့အဲအထကလက3ခုဓာတကကလက2ခုကလ5ခုစီရတာ924ဒီဆိုတော့ဟုတ်လား9နဲ့ဒီ 34မိနစ်120ရတာပေါ့နော်ဟုတ်လင်းကားလေးလင်းကားလေးက20ပေါ့အဲအားလေးငါးလေးပြန်20ငါးနဲ့ပြန်30 120ရတယ်အဲဒီသုံးနာမပိုက်ကဆလပေါင်း120ရတယ်ယူပေါင်းရတယ်ဆိုပြီးလိုက်ပြီဒါပထမအပိုက်ကဖြစ်ပြီးဒုတိယအပိုက်ကတလား၄ခု12ခုရအဲဒီ12ခုနဲ့120နဲ့ပေါင်း132ပေါ့ဒါပဲ 32ခုထာကလမ130နေကလပေါင်း130နေရပြီရုပ်ပေါင်းသင်္ချာ1100သွန်းသာ90နေရုပ်ပေါင်းတွေကတော့ပထမပိုက်က64ဒုတိယပိုက်က30နဲ့2ပေါင်း96ဟောပေါင်းကြကြည့်တယ်ဒါကတတိယပိုက်က1500 1050နဲ့6ဟော96နဲ့ပေါင်းတော့1150နေအဲ့ဒါပါပဲဒါလေးကိုသူတို့မှတ်ကျင်လို့ရှိရင်ဆောင်းမိုးနဲ့မှတ်ရအောင်32ခုထာကလမ132 လူပေါင်းသင်္ချာ1100ဆွမ်းသာ90နှစ်တိုင်ဆိုရမယ်32ခုထာသလမ130နှစ်32ခုထာသလမ130နှစ်嗯。 30နှစ်ကျော်ပုံမှာတော့ဝင်လာတယ်တွေ့ပြီးတော့ပထမတင်နာမပိုက်ကခလိုက်နှစ်ခုစီဆိုတော့နှစ်ခုလေးဒီ7ခုနှစ်နာမပိုက်ကတစ်ခုစီဆိုတော့လေးဒီလေးပဲလာတော့အဲ့ဒီဆန်းခုရတယ်သုံးနာမပိုက်ကအဲကလနှစ်ခုသာရတဘာဝရဘကလနဲ့သမဇကလကနှစ်ခုနောက်သိဥပါကြောင့်ဖြစ်တဲ့ကလက3ခုကလ9ခုကြည့်ရတယ်24 5ခုဒီကတရားနေကြရတယ် အလုံးပေါင်းလိုက်လို့ရှိရင်130မြင်းနေတာကိုပြောတယ်။ရုပ်အဲဒီ130မြင်းမှာအပြီးပြီးရုပ်တွေတွက်လို့ရှိရင်တော့1150နေရာသေးတယ်ဒါတွေလည်းပဲပထမပိုင်းတုန်းက64ဒုတိယပိုင်းက30နှစ်ပေါင်းလိုက်ရင်96အဲဒါကိုတတိယပိုင်းက1050နဲ့6ပေါင်းလိုက်လို့ရှိရင်1150နေရာလောက်ပေါင်းပြရတယ်။ရုပ်ပေါင်းတင်ချာ1150နဲ့ရုပ်ပေါင်းတွက်မယ်ဆိုလို့ရှိရင်30ခုတာသားမှာ 1100နဲ့အစွန်း90နဲ့နေ1150နဲ့နေပဲဒါတွဲပါရဲ့ရုပ်ပေါင်းသင်္ချာ1100 1100 350နဲ့ရုပ်ပေါင်းသင်္ချာ 32ခုတာသာပြီးရော32ခုတာသာပြီးတော့ပထဝီအာဘော32ခုတာသာပြီးသွားသေသောနဲ့ဝါရောအဲဒီကုထာသားတွေကလည်းသူက10ခုရှိတယ်သူကမများပါဘူးများပါတယ်အဲ့ဒါကတော့ကောင်းမှုကလေးဆိုဥမာပြင်မှာဒီမှာတော့ထည့်မလားဘူးပထမကတော့ဓာတုဝဝထာမှာပြီးတော့မှာသံမှုတွေရှိတယ်ဒါကြောင့် အခုဒီဘိုင်းမှာရုပ်ဘိုင်းသက်သက်မှာထည့်မလာဘူးဒီမှာတော့ဒါလေးကတော့သုံးမှပြင်တယ်တေဇောကတန္တပနတေဇောဇီရဏတေဇောပါစကတေဇောဓာဟတေဇောလို့သူကလေးခုရှိပါတယ်အဲဒါကိုအောင်ဖို့ကောင်းလို့အန္တပနနဲ့ဓာဟနဲ့သူတန္တပန်တဓာဟဇီရဏပါစကမိလေးညာတေဇောရလေးခုရှိတဲ့တန္တပနဆိုတာသတိအပူချိန်နဲ့ ပူပြင်းလာတဲ့အပူကြားရပါတယ်တက်လာတဲ့အခါမှာအဲဒီခါကလာမှာဒဂရီပူရှင်နဲ့ပူလာတာမန္တပနာတွေတော့အလွန်ကဲမနေနဲ့မခံနိုင်အောင်ပူလာကြီးရပူလာကြီးရညင်းနေအောင်လို့လောင်ကျွမ်းပြီးပူတဲ့ပူဒါဟတ်တွေတော့ခေါ်တယ်အဲဒါကအခုကာလဆိုရင်တော့အတိုင်းဓာတ်တွေနဲ့ပြောလို့ရမယ်ခြေတုံးကစာရဲအတိုင်းဓာတ်လည်းမပါဘူးအဲဒီတော့ သဂရိအပူချိန်နဲ့တရားလောက်ကြည့်အောင်ဘူကသာတသနာသေသောဒီလိုခေါ်ရင်လည်းခေါ်ရမှာလို့လည်းဘူကတရားကကြော်လို့ရှိရင်ဒါကဒီလိုဒီလိုခေါ်ရင်လည်းပဲအဲဒီလိုဘူကဒီလိုမှတ်သားမှပြင်ပါပဲသူအတိုင်းလာတော့မပါဘူးအဲတရားကကြော်လို့ရှိရင်တော့အလုံးအလုံးကျုံကူးလာတာပဲပါဠိတော်ကကတော့တရား၃တရား၄အဲဒီကမှသာပြီးတော့အဲဒီအထက်ဆိုရင်တော့ပို့ပြီးတော့ကူးလာတာပေါ့အဲဗန္တပနာတေဇောဒဟတေဇောဇီရဏတေဇောဆိုသဂရိကုံွေပဲ သတိအားဖြင့်ရာဝတ္ထုတဲ့ရာဝတ္ထုတိုင်းမှာဒီသောတာဆိုပြီးအဲဒီဒီသောတာကြောင့်တစ်ခုချင်းကျင့်ကုန်တာလူရိသနာယုတ်တွေလည်းအဲဒီဒီသောတာသတိသတိကုံဝေဒီသောတာကြောင့်တစ်ခုချင်းကျင့်ရင်ကျင့်ရင်ကြတော့လူဝကြီးဖြစ်သွားဆိုရင်သဘင်နေပြီးသွားတယ်ကျိုးအဝကြီးဖြစ်သွားသိပင်တွေလည်းဒီတိုင်းပဲသိပင်တွေသူတို့ဒီသောတာရှိတာမြက်ပင်လေးတွေအဲမိုးကြတယ်ဆိုပေါက်လာဆင်းဆင်းတန်းတန်းလေးတွေနုနုကြည်လိုလေးတွေပဲ တော်ကြတော့ရင့်ပြီးတော့ဥပ္ပဒတစ်နှစ်တစ်နှစ်တောင်မကြာပါဘူးသုံးလေးလအတွင်းမှာသူကရင့်ပြီးတော့၆လောက်လာတယ်မြေ၆တူပြည့်သွားအဲဒါဝေဒနာတည်သောကြောင့်ကျင့်သွားတာလေနေရာတိုင်းနေရာတိုင်းမှာဒီဝေဒနာတည်သောဆိုတာရှိတယ်မြင့်ကျက်စီတာပဲတည်သောပဂရိအပူဝေးပါစကားတည်သောဆိုတာတော့အစာကြည့်ကျက်စီတာပဲတည်သောပဲအစာအိမ်ထဲမှာရှိတယ်အဲဒီဟာကဒုက္ခနာမှာမရှိဘူးဒီမြင်ညာမှာမရှိဘူး အာတပနာတို့ဒါဟတို့ကလည်းပဲလူသဏ္ဍာန်နဲ့ဒီသတ္တဝါသဏ္ဍာန်ပြောအတ္တဝါဤသဏ္ဍာန်မှာမရှိတဲ့သံတပနာတို့ဒါဟတို့ပါစကပြေနာကတော့နေရာတိုင်းမှာရှိတယ်။သံတဒါဟပြေနာပါစကမိလေးရာတဲ့ဒီသောတာလေးတိုင်းဆွေးရမယ်။သံတတမျိုးဒါကြတော့သိခဲ့နေတယ်သံတပနာကိုသံတဒါဟပြေနာပါစကတဲ့ပါဠိနာမှာလေ။ဒီတိုင်းသားမှာရှိတော့ဗမာလိုပြန်ရင်ဒီဟာဒီနာမည်လေးပျောက်ကုန်ပြက်ကုန်တယ်သူက။ သို့သန္တတဟာဒီရနာပါစကမိလေးပြာဘာဝရမမရှိဘူးနော်ဒုသာရေးတိုင်းသာမသန္တတဟာဒီရနာပါစကမိလေးပြာသန္တတဟာဒီရနာပါစကမိလေးပြာ ပန္တတဟာဇီရနာပါစကမိလေးရာ တပနာတိသောတဲ့ပရိအပူငွေရဲ့ပေါ်လွန်ပြီးတော့ဘူးလာတဲ့ဘူးနေကောင်းတယ်မျိုးပြည့်တဲ့အခါမှာဘူးတက်လာပါတယ်98ပိုင်းလေး98ဒါသမလေးဒါအများအများစံနေလောက်တာတော့ဘူးရင်ဒီလိုလည်းပဲနည်းနည်းကြောတာလည်းရှိတယ်ဒီလိုလည်းနည်းနည်းပြည့်များတာလည်းရှိတယ် အဲဒီမိမိရှိနေကြအပူစိန်နဲ့တိုးလာလို့ရှိရင်တော့ဗန္ဒပနာဆိုတော့ပဲအဲပူလာကြီးရဲ့ပူလာကြီးရဲ့လို့ညင်းနေအောင်ဩနေရတဲ့အပူမျိုးကြတော့ဒါဟတေသောခေါ်တယ်ဒါဟတေသောတဲ့ဗန္ဒပနာတေသောအပြာရှင်ပူငွေဒါဟတေသောလုံလုံကဲကဲပူတဲ့ပူငွေဇေရဏတေဇောကတော့ပဂရိချင်းပြည့်စုံတဲ့ဘုံွေပါသရတေဇောကစာကြည့်ပြည့်စုံတဲ့ဘုံွေအဲဒါ ေဇောရ၄ပါးတဲ့ဒုက္ခနာမှာရှိအဲဒီနေ့ပြိဿနေပါတွေမှာလည်းဒီလိုရှိတာပဲသာစားတဲ့တ attva တွေမှာဒီလိုအကုန်လုံး၄ခုလုံးရှိသာမစားတဲ့ဇမာတွေကြတော့ပါစကားမရှိဘူးသံစုံသံစုံဝါဥလှုပ်ပြုမှုသက်ရှိလေလေးရာလေလေရုပ်ကဝါယောဓာတ်ကအဲလေ၆ခုဝါယောဓာတ်က၆ခုရှိတယ်ဥဒ္ဒေငမဝါဒပါဠိတယ်ဆက်တယ်ဆက်တော့ဒီ ကိုယ်ရဲ့အသက်တက်ကဒီကျူတာတော့ပါလို့သောကမဝါဒအောက်သို့သုခင်းသောလေးကိုစီတရားဝါဒတဲ့ဝမ်းပိုက်ထဲမှာဒီနည်းတဲ့လေးကုထာတရားဝါဒတဲ့ဤထဲကရှိတဲ့လေးတွေလည်းအောင်တယ်ဒီဒီဒီနဲ့ညီရတယ်ဒီအင်္ဂါမင်္ဂလူပါရီဝါဒတဲ့အင်္ဂါကြီးငယ်လို့လျှောက်တဲ့လေးတွေတွေးလိုက်ဆောင်လိုက်ထိုင်လိုက်ထားလိုက်လှူရှားလိုက် အဲ့ဒါအင်္ဂမင်္ဂလူသားတွေတွေပဲအခုတွေးတာဆန်းတာထိုင်တာထတာမှတ်နေရတာကိုယ်မူရတယ်မှတ်ရတာအဲ့ဒီတွေပဲအဲ့ဒီတွေပဲမှတ်ရတာများနေတယ်အင်္ဂမင်္ဂလူသားတွေတွေခေါ်တယ်ပြီးတော့သတ္တဝင်နဲ့အတ္တတပတ္တတနေအဲဒီမှာတော့တက်စီတွေလို့တတ်ထားတယ်အဲဒီမှာဥဒိဏမအထက်သို့ဆံသောလေးဆိုဆံဆံတဲ့လေးပါဆံလေးတစ်ခုအတော်ကမအောက်သို့စုံစင်းတဲ့လေးစုံလေးတစ်ခုဆံစုပ် သူတို့လောက်ရတယ်ဆောင်းမုံရရဟန်ဆိုအဲကိုစုပြရဝန်းထဲနေတဲ့ဝန်းဝန်းထဲမှာပိုက်ထဲမှာတည်ရှိတဲ့လေဆိုဝမ်းဥထဲမှာတည်ရှိတဲ့လေဥဝမ်းဥအဲပြီးတော့အင်္ဂမင်္ဂနုတာရီအင်္ဂချင်းငယ်ဆောက်လျှောက်တဲ့လေဆိုဒီတိုင်းဆိုလို့ရင်ဒီဆောင်းမုံရေးတော့မရှိဘူးရှင်တော်အကြီးလုံးနေများတယ်ဒါလှုပ်ပြုတ်မှုတယ်လှုပ်ရှားပြီးပြီးကျင်တဲ့အိုးမူရပြုတ်တယ်လှုပ်ပြုတ်မှုတက်ရှူအတက်ရှူရဲ့သတ္တဝါနဲ့ ၆ခုရှိတယ်အဲဆံတဲ့လေ၊စုံတဲ့လေ၊ဝမ်းတဲ့လေ၊ဦးလေ၊ဦးရကလေအဲလှုပ်ရှားပြည့်နေတဲ့ကိုကိုမူရာပြည့်တဲ့လေအသက်ရှူတဲ့လေ၆ခုရှိတယ်အဲဒီကဝါယောဓာ၆ပါးအာဆိုဝါရေးထားမှပြနေတာလေသူကမလုပ်ဘူးအာဆိုဝါဦးလှုပ်ကြည့်နေလှုပ်ကြည့်နေရတာတပေါင်းနဲ့ပါပဲလှုပ်တာကြည့်နေလားသက်ရှူတဲ့လက်ရှိ သံစုံဝမ်းဥရလေးဥရတာသံတခုတုံတခုဝမ်းတခုဥတခုသံစုံဝမ်းဥလှုပ်ကြည့်နေတက်စီဒီလျှောက်ပြဆိုရသံစုံဝမ်းဥလှုပ်ကြည့်မူတက်စီဒီလျှောက်ပြသံစုံဝမ်းဥလှုပ်ကြည့်မူတက်စီဒီလျှောက်ပြ သံစုံဝံဥလှုပ်ပြုမူသက်ရှုလေကြောက်ပြာသံစုံဝံဥလှုပ်ပြုမူသက်ရှုလေကြောက်ပြာ ကေသောရက၄ပါးဝါယောရက6ပါး10ပါးရှိသွားတယ်နော်အဲဒီ6ပါးမှာကလတ်တေရုပ်တွေဘယ်လောက်ရတယ်လဲဆိုတာဘုလိုရိမကပြောပြပါစကတေဇောတိကံကြောင့်သာဖြစ်ပြီးဒီတနုကဆလသာရပြီဟောနာမီးလေးကြတဲ့ကပါစကတစ်ခုပါတယ်ဗန္ဒဗနတေဇောဓာဟတေဇောဇီရဏတေဇောသာမုတေပါစကနောက်ဆုံးတေဇောသန္တဓာဇီရဏပါစကမီးလေးကြဒီပါစကတေဇောဟာ ဘာသကတိဇောတိကံကြောင့်သာဖြစ်သည်ဘာသကတိဇောစာအိမ်ထဲမှာအစာကိုကြည်ကျဲစေရတဲ့အခိုးငွေတာသဘောတဲ့ဒီဥစ္စာကကံကြောင့်ဖြစ်တာတဲ့ကံကောင်းတဲ့ပုဂ္ဂိုလ်တွေမှာဒီစာအိမ်ကောင်းတယ်ကံကောင်းတဲ့ပုဂ္ဂိုလ်တွေမှာစာအိမ်ကောင်းတယ်ဘာသာစာပဲအစာကြည့်တာဒါမကြည့်ဘူးမကြည့်များများစားလဲစားကြည့်တာနည်းနည်းစားရလဲသူကနေလို့ရတယ်သူ သူ့ဘာစကားကညာကြနည်းနည်းစားရင်လည်းနည်းနည်းကြည့်ခဲ့တာပဲဘာစကားမကောင်းဘူးဆိုတော့အစာများသွားရင်စားမပြေဘူးတချို့နဲကြတော့လည်းတိတ်ပြီးတော့ကြည်သွားတော့စားသိစားနေတယ်တခါလဲဒုက္ခရောက်တယ်အဲသမဝေပါကိနာသမဝေပါကိနိယဂရဏိယသမနာရတော့ကံကောင်းတဲ့ပုဂ္ဂိုလ်တွေကြတော့အညီညကြည်ကျက်စီတာဒါလေအစာများများစားတယ်များများခြေပြတာပဲဒါတကားတာ အဲနည်းနည်းစားရလဲနည်းနည်းနဲ့ညှတာနေတာဘုရားတော်တော်များမာသကတကသိကောင်းတာပေါ့ပါသာသာသာမကြည့်တယ်လို့မကြည့်ဘူးနောက်ဒုက္ခပြိယကျင်းတဲ့ခါကာလမှာတဲရုပ်ရည်လေးနဲ့နေတယ်သူကနေလို့ရတာပဲခါလုံးကကြည့်ဒုက္ခမရောက်ဘူးသူကလည်းသူညှတာနေတဲရုပ်ရည်လေးလက်ဆွန့်လောက်တယ်လက်ဆွန့်ဆိုတယ်လို့လက်သေးတကောပေါ့အဲဇွန်းနဲ့မဇွန်းလောက်ရှိမှာပေါ့သူကနှစ်သုံးသုံးလောက်ရှိမှာပေါ့အဲဒါတနေ့ကိုဒီဟာလေးတဲရုပ်ရည်လေးနှစ်သုံးသုံးလောက်တောက်ပြီးရောက်နေတာ အဲတရက်နေ့မဟုတ်ဘူးသူကအကြာကြီး၆နှစ်တော့ဘယ်လောက်သာမသာပဲနေတာလိုက်၆နှစ်အတွင်းမှာဘယ်နည်းလောက်ဒီမှမကြည့်ဘူးသူကအကြာကြီးခဏလေးမဟုတ်ဘူးဘာမှသူကသူကပိန်တော့ပိန်တာပေါ့လေဒီနေ့မနေနိုင်အောင်လို့သိအောင်လို့တော့မဖြစ်ဘူးသူကသူပါဒကမျှတာနဲ့အဲဒီနေ့ပုံကိုယ်တွေဆိုလို့ကျင်တော့ဘေးသွားမယ်မှာပါဒကကလောင်လို့ဘေးသွားမယ်အဲဒါပါဒကကကမ်းကြောင်ဖြစ်တာကံကောင်းတဲ့ပုံကိုယ်တွေမှာပါဒကတာမျိုးကောင်းတယ်စာကြည့်ရ စာကြောင့်ဈေးအန္တရာယ်မပြုဘူးဘာသာသာသူကကြည်ကျက်တော့တာပဲဒီကောက်ထိုင်တာသိနေတာပဲဒါမကောင်းမြင်ပြီဆိုတော့ဇာရင်ကပြက်လာကိုဆရာတွေနဲ့ဒါလည်းသိကြည့်ပါမကြောက်ဘူးဟိုလိုလိုကဒီလိုလိုကဒုက္ခပါပဲအနန္တဒုက္ခရောက်ပါတယ်ဒုက္ခအဲ့ဒါဘာစကားဒီဇောဒီကံကြောင့်သာဖြစ်ပြီးအဲ့ဒီတည်းဒီဇောတာတဲ့သူထဲမှာဘယ်လိုကလတွေပါတော့ဆိုဇီဝိတနောကကလတာရသည်ဇီဝနောကကလခဏပြောတယ်

ဆိုရမယ်ပါစကတေဇောသည်သံကြောင့်သာဖြစ်သည်ဒုဣဒနောကကလသာယသည်ပါစကတေဇောသည်သံကြောင့်သာဖြစ်သည်ဒုဣဒနောကကလသာယသည် တစ်ခုကအဲဒီဒါဒီတော့လေးခုတည်းကတော့သူကပြီးသွားပြီသုံးခုသုံးခုကျန်လေးတယ်တစ်ခုပဲပြောဘာရတာ6ခုတည်းကအသက်ကျူလေးမှာအသက်ဝင်တဲ့လေရောကျူဆိုင်လေကြီးစိတ်ကြောင့်လာဖြစ်ဒီအသက်ကျူတဲ့ဥစ္စာစိတ်ကြောင့်ဖြစ်တာစာကြောင့်ဖြစ်တာမဟုတ်အသာဟာကြောင့်ဖြစ်တာမဟုတ်ကုသိုလ်ကြောင့်ဖြစ်တာမဟုတ်စိတ်ကြောင့်ဖြစ်တာတဲ့ဆိုတာ သိနေကြည့်ရင်တော့မကျူးသိကြည့်ရင်ကျူးနေတာပဲအိပ်ပျော်နေတယ်ပဲဝင်သိကြည့်လို့ကျူးနေတာပဲသိတော့သူကြိုက်တယ်မိတ်နေတဲ့ခါတွေလည်းရှိတယ်မိတ်သေးသေးတာလည်းမိတ်နေတက်ကကျူးသူကြိုက်တယ်ဒီစိတ်ကြောင့်သာဖြစ်ပြီးပြိဿာစိတ်ကြောင့်အဲဒီမှာသာဒနောကကလတာရသည်အဲဒီအသက်ရှူတော့ကိုရှူရှူနေအပန်းကြီးတာကိုအပန်းနဲ့တကွသက္ကရာဆရာကိုးခုတွေ့တယ်သက္ကရာဆရာကိုးခုတွေ့ နောက်ဒီကနေ့ကျတော့ကိုယ်ကူမတော်ဘူးကရှစ်ခုသက္ကလပဲဆိုတယ်အတန်ဆက်မတော်အတန်မပါတဲ့အသက်ရှင်ရုပ်လည်းရှိတယ်ဒီကဆရာကြီးစတယ်ဟုတ်ပုံရတယ်အတန်မပါပဲနဲ့အတန်မမီပဲနဲ့ရှင်နေတဲ့ခါလည်းရှိတယ်အတန်မီတဲ့ခါလည်းရှိတယ်အတန်မီတဲ့ခါတော့အတန်ကလတူကပြီးတာဒီကဆရာကတွေ့တယ်အရဂရာဆရာကတော့ဒါမခွဲဘူးအကုန်လုံးကနဝကလာတစ်ခုတည်းအတွက်လည်းအဲဒါနောက်နောက်ပိုင်းကျမှသူကပြောစားပြီးနည်းနည်းပြောတာ ဒီကြိုက်လေးဒီစိတ်ကြောင့်သာဖြစ်ပြီးသာဒနောကကလတာရပြီဒါရတော့ရှင်းပါရုပ်ကိုယ်ကိုကလတခုဆိုတော့ရုပ်ကိုယ်ကိုပဲရတယ်ဆိုတော့ဒီကြိုက်လေသည်စိတ်ကြောင့်သာဖြစ်ပြီးသာဒနောကကလတာရသည်ဒီကြိုက်လေသည်စိတ်ကြောင့်သာဖြစ်ပြီးသာဒနောကကလတာရသည် ကြံသေးတော့ဆိုဒီသောတာသုံးခုကြံတယ် ဝါရဒကလည်းတစ်ခုတက်ရှူနှုတ်လိုက်တော့ရှိက၅ခုကြားနေတာပေါ့အားလုံး၈ခုကြားနေတယ်ကျင်းသောဒီသောဝါရောအဖို့အစုရှိမည်ဒီသောအဖို့က၃ခုဝါရောအဖို့က၅ခုအဖို့အစု၈ခုကြားနေအဲဒီကျန်တဲ့ဖို့အစု၈ခုကသံစိတ်ဝါကြောင့်ဖြစ်ပြီးသရုဇာယုတ်ခေါ်တယ်သရုသမုတ်ခါယုတ်သရုဇာယုတ်ခေါ်တယ်အကြောင်း၄ပါးကြောင့်ဖြစ်တယ်အဲဒီအရာတွေကတော့သန္တာဒနာတေသော အဲကိုယ်ပူငွေတွေတက်လာတာသဟဒေသောလွန်မင်းပူလာတာယေရဏဒေသောအဲရင့်ကျက်စေတဲ့သတိကုံတွေဒါတွေကကာညောင်နဲ့ပြလာကြည့်တာပဲကာညောင်ဆိုတော့အလွန်အကျွံပူလာတာတွေကအကုသိုလ်ကာညောင်ဖြစ်မှာပေါ့ဒီဥစ္စာကုသိုလ်ကာညောင်ကုသိုလ်ကံကြောင့်မဟုတ်ပေဘူးဒါရီအကုသိုလ်ကံကြောင့်ဖြစ်မှာလေကံကြောင့်လည်းဖြစ်တယ်စိတ်ကြောင့်လည်းဖြစ်တယ်ဟုတ်တယ်စိတ်စိတ်စိတ်နှလုံးမသာတာနဲ့ကိုယ်ပူတွေတက်ချဒီလိုပါလည်းရှိတယ်ကုသိုလ်ကြောင့်လည်းဖြစ်တယ် ဥရုကြောင့်လည်းပဲကမ်းတာတွေရှိနေတာပဲဒါပဲသင်ကြတယ်အာရကြောင့်လည်းဖြစ်တယ်မသိမသိနဲ့သာရသာမှုတွေဖြစ်တယ်ဒါတော့အထက်ဆံတဲ့လေအောက်ဆုံးတဲ့လေအဲဒီလေတွေဟာလည်းပဲဘာကြောင့်လဲဖြစ်တယ်စိတ်ကြောင့်လဲဖြစ်တယ်ဥရုကြောင့်လဲဖြစ်တယ်အာရကြောင့်လဲဖြစ်တယ်ဝမ်းထဲကရှိနေတယ်လေဥရန်ရှိနေတယ်လေပြီးတော့ကိုရင်ငါတွေကြီးငယ်တဲ့လှုပ်ရှားတဲ့လေဟာလည်းသံစိတ်ဥရုဟာကအကြောင်းလေးပါးကြောင့်ဖြစ်တာတဲ့ ဇီဝနဝကနဲ့အထကလယုတ်သုံးခုကြီးကလယုတ်ကတော့ဘယ်လောက်ရအောင်ဆိုဇီဝနဝကလကတစ်ခုထကလကသုံးခုဇီဝနဝကဆိုတော့ကာညောဖြစ်တာပေါ့ကာမဇကလကအရင်နဝကကလတစ်ခုကစိတ်ကူတူအာဟာရကြောင့်ဖြစ်တာကထကလသုံးခုဒါတော့ကာညောဖြစ်တာကနဝကကလတစ်ခုဆိုတော့ရုပ်ကိုယ်ကြီးရတယ် သိဥဒုအာရကြောင့်ဖြစ်တာကစိတ်ခုကြီးစိတ်ခုသုံးပြီးတော့24ရ24နဲ့6နဲ့ပေါင်းလို့ရှိရင်33ရှိမှာပေါ့လားအဲ33ရှိပြီပဲ33ရှိပြီဆိုတော့ဒါလည်းမြောက်လိုက်ရင်တွေ့ပါတယ်33ရှိပြီပဲဒီ30လေးဒီ30လေးဆိုတော့164နေရ64ရတယ် 164အဲရုပ်ပေါင်း164ရပြီဟိုမှာကဏ္ဍနေပေါင်းဆွဲထားတာ164အဲဈေးကပထမဒီမှာ6နံပါတ်က9 9နံပါတ်က9 7နံပါတ်က164 9 9 164ပေါင်း164ဟိုက လက်သေးကျွန်းလေးကရှိရပါရမှာမပါပဲ။ညာချက်တွေရပြီးနောက်နာလက်သေးကျွန်းလေးပါမှာလက်သေးကျွန်းရှိရတယ်။တဲ့ဆိုရမယ်ဆိုတော့ကျင်းသောခြေသောဝါရောအဖို့အစီရှင်းမည်သံစိတ်ဥဟာကြောင့်ဖြစ်သည်သီဝိတနဝကနှင့် သက္ကလာ၃ခုစီရုပ်ပေါင်း164ရသည်သင်သောခြေသောဝါရောကိုစုရှင်းမည်ကံစိတ်ဥဟာကြောင့်ဖြစ်သည်ယူဝိဒနဝကနှင့်သက္ကလာ၃ခုစီ ပေါင်း264ရပြီဘုရား လာတိအ34ယုဂလာ34ရတယ်နောက်ကသေချာပြည့်စုံပြပြကိုယ့်ကိုယ်တွေ့လည်းရပါတယ်ကွာ။တွေ့လည်းရတယ်။မတွေ့ရရင်လည်းနောက်တရားတွေ့တော့ပေါ်လာ။နီး40ရက်နီးနဲ့လေခုနကတောက်ခွန်တောက်ခွန်စစ်တာပြတယ်။တဲကူမှာအဖို့စုဆယ်ကိုမီးလေဆယ်ရယုတ်ကလာတိအ34ယုတ်ကလာပေါင်း34လေးကြီးရတယ်။ 282ခုပဲမှတ်ပဲရုပ်ပင်ရှိရုပ်ပေါင်းကတော့280နဲ့အထက်ပေါင်းပြရတယ်ရှိပြီ။ဝါရ6ဝယ်ရုပ်60 6တွယ်ကလာပေါင်းဝါရ6ခုမှာအခုကဒီကိုယ်လုံးကပုထသာ40ခုတော့ကုန်ပြီဒါပေမဲ့လို့အဲမျက်စိမြင်တဲ့အခါကာလသင်ကြားတဲ့ရုပ်နားကြားတဲ့အခါဒါတွေကကြားနေသေးတယ်။အဲဒီတော့ မျက်စိမြင်တဲ့အခါသက္ကုဒ္ဒသကကလနားကြားတဲ့အခါသောတာသကဒါရီကမပါသေးဘူးဟိုမှာကာယနဲ့ဘာဝပဲတွဲထားသေးတယ်အဲသက္ကုဒ္ဒသကသောတာသကခန္ဓာသကဇင်ဝါဒသကကာယဒသကအဲဒီကတော့ရ၅ခုပြီးတော့သိကုကြံစီပြီးတဲ့အခါမနောဒွါရကြတော့ကိုအရိယဝတ္ထုကနေပြီးဝတ္ထုဒသကအရိယဝတ္ထုဒသကဒါလည်းမပါသေးဘူးဒီမှာအဲဒီတော့ဒွါရ၆ခုမှာသက္ကုဒ္ဒသကစသည် သာသကကလက10ခုသာသကကလ6ခုတဲ့အဲဒွါရ6ဝယ်ရုပ်60ရုပ်ပေါင်း60ရတယ်6တွယ်ကလပေါင်းကလ6ခု10ခု10ခုကလ6ခုဆိုတော့60ကလ6ခုရုပ်60နောက်ကပေါင်းကြတာအဲ့ဒါတွေပေါင်းလိုက်လို့ရှိရင်ဓမ္မအင်း 39ခုဓာတ်သားကကလာပေါင်း130နေရတယ်နော်မိလေဆရာအဲ့ဒီကကလာပေါင်း34ပြီးတော့ဝါ6ပါးကကလာ6ခု130နှစ်34 6ဆောင်းလိုက်တယ်190နှစ်ကလာပေါင်းရတယ်190 192ခုပဲကိုယ်ဝယ်ကလာပေါင်းကိုမှာ192ခုကလာပေါင်းကြည့် ရုပ်ပေါင်းတတ်မယ်ဆိုလို့ရှိရင်တော့ခုနက1150နဲ့နှိမ့်တယ်အခုဒီက180နှိမ့်ရဲ့သွား6ပါးကရုပ်60ရဲ့ပေါင်းလိုက်လို့ရှိရင်အောက်မှာပြထားပါတယ်1150 50နှိမ့်180နှိမ့်60ပေါင်းပြရတယ်ဒီကလေး1400နဲ့90နဲ့၄ပေါင်းရတယ်ဆိုတာ94သုံးသာ1400ကိုမှရုပ်ပေါင်းသုံးနေကြလို့ဒီပြပါပဲလားတော့ တဲ့လေဝိသုဒ္ဓိမဲ့ထုတ်ပေါ်မြဲရေတွေ့ပြီးစကောင်ဒါတွေဘယ်ကရအောင်ဆိုဝိသုဒ္ဓိမဲ့ကတွေ့တာလားဘုန်းကြီးတွေ့တာမဟုတ်ဘူးလားအဲဒီဥစ္စာတွေဟုတ်လားတဲ့ကြဒါလေးဆိုပြီးနေတရားသိမိလေစေယယုတ်ကလာသိအ30လေမိလေစေယယုတ်ကလာသိအ30လေ ရ80နှစ်ခုပဲမှတ်ပွဲရုပ်ပင်စီ180နှစ်ခုပဲမှတ်ပွဲရုပ်ပင်စီဓာရ6ဝဲရုပ်60 6တွဲကလပ်ပေါင်းဓာရ6ဝဲ မျိုး60 6သွဲကလာပါ190နှစ်ခုကဲကိုဝဲကလာပါ190နှစ်ခုကဲကိုဝဲကလာပါ64သွန်းတာ 1400ကိုမာယုတ်အပေါင်း94သွန်သာ1400ကိုမာယုတ်အပေါင်းဝိသုဒ္ဓိမေသုတ်ပေါ်မြွယ်ရေတွက်ပိစကားဝိသုဒ္ဓိမေသုတ်ပေါ်မြွယ် သောအနောက်သတင်းကြတော့မှအနောက်ဟိုတင်းပေါ်သာကွယ်နေကြတော့မှအဲဒါဆက်ပြီးတော့အောက်ပိုင်းကလည်းကြာမှသေးတယ်ဆက်ပြီးတော့ပြောအောင်မယ်ဒီနေ့တော့တရားသိညာပြန်ညှဝေပြီးတော့ဒီနေ့ခု၌ကျွန်ုပ်တို့ကုစုပွားများအာထဝတော်ဒါနာကုသိုလ်သီလကုသိုလ် ကုသိုလ်ဘုရားဟောရသောကုသိုလ်ဘုရားနာရသောကုသိုလ်ဝေယဝိသဆောင်ရွက်ရသောကုသိုလ်အစရှိသောဤကောင်းမှုအပေါင်း၏သဖို့ပါကကိုအမိယခာဆရာသမားတို့အား၎င်း ရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား၎င်းအထူးသဖြင့်မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏ ညသိဝေပါကုန်၏အမိဖတော်မှာစ၍အလုံးစုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုသောအောက်မှု၏အဖို့ကိုညီမြရကြ၍ကိုစိတ်နှပြချမ်းသာကြသည် ပါစေကုန်သတည်းသာ